အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်အလေးကောင်တီဆန်ကေပရိရဲ့စီတီဒေါက်တာမောင်မောင်ဒေါ်မေယုသမီးမချုသင်မောင်မိသားစုများရဲ့ဓမ္မစကုဓမ္မယုံတော်ကြီးတွင်မှရှင်မင်းဝန်ဆရာတော်ရဲ့ငါရဲ့မဟာသတိပဋ္ဌာန်တရားစခန်းပွဲမှာဘုန်းကြီးဓမ္မဒါနတရားလူပေးလူမှာက တတိပဌာနာသုတ်တံတရားတော်ဘာတရားတော်လဲဒီတတိပဌာနာသုတ်တံဒေသနာတော်တွေကအလယ်ပိုင်းဖြစ်တဲ့ယောဂီများရဲ့ကျင့်ရမယ်ရှုပွားရမယ်ကျင့်စဉ်တရားတွေကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ်ဒီတတိပဌာန်ဒေသနာတော်မှာမြတ်စွာဘုရားကအပိုင်း20နဲ့တပိုင်းခွဲပြီးဟောတဲ့အထက်က ဣရိယာပဌာပိုင်းကိုဘုန်းကြီးဟောကြားပေးနေတာဖြစ်ပါတယ်ဣရိယာပဌာပိုင်းမှာမြတ်စွာဘုရားကကိစ္ဆံတောဝါကိစ္ဆာမိတိပဇာနာတိထိတောဝါထိတောမိတိပဇာနာတိနိသိဏောဝါနိသိဏောမိတိပဇာနာတိတယံနောဝါတယံနောမိတိပဇာနာတိကိစ္ဆံတောဝါ သွားတော်လီဝါသွားလျင်လီဝါသွားတုံသွားဆဲသွားကြိုက်သွားစဉ်မူလီကိစ္ဆာမိတိသွားသည်ဟု၍ပါဇာနာတိတိတိအောင်ရှုတယ်။ထိတော်ဝါရက်တဲ့ခံမှလည်းပဲရက်တဲ့အမူအရာလေးကိုတိအောင်ရှုတယ်။နိသိဏောဝါထိုင်တဲ့ခံမှလည်းပဲထိုင်တဲ့အမူအရာလေးကိုတိအောင်ရှု။တရားနောဝါလျောင်းတဲ့ခံမှလည်းပဲလျောင်းတဲ့အမူအရာလေးကိုတိအောင်ရှု။ ရှုတဲ့အခါမှာဒီတိုင်းရှုနေုံနဲ့မပြီးဘူးသိနေရမယ်။ဘာဖြစ်နေရမှာလဲ။သိမှဉာဏ်ဖြစ်တယ်။မသိရင်ဉာဏ်မဖြစ်ဘူး။ဘုန်းကြီးပြောခဲ့တဲ့သမထဝိပဿနာထဲမှာသမထတရားကစိတ်လေးတည်ငြိမ်ဖို့အတွက်ပဲရှုတယ်။ဝိပဿနာကြတော့မဟုတ်ဘူးသိဖို့ရှုတာဉာဏ်ဖြစ်အောင်ရှုတာ။ဝိပဿနာရှုတဲ့နေရာမှာလည်းပဲဘုန်းကြီးတို့ လိုက်ပြီးရှုတဲ့လုပ်ငန်းမဟုတ်ဘူးဝိပဿနာဆိုတာကစောင့်ရှုတဲ့လုပ်ငန်းဘယ်လိုရှုတဲ့လုပ်ငန်းလဲစောင့်ရှုတဲ့လုပ်ငန်းအတင်းလှုပ်ရှုရတာမျိုးမဟုတ်ဘူးအတင်းလှုပ်ရှုနေတာဝိပဿနာမဟုတ်ဘူးစောင့်ပြီးရှုရစောင့်ပြီးကြည့်တဲ့လုပ်ငန်းပေါ့သူ့တဘာဝအတိုင်းသူဖြစ်နေတာလေးတွေကိုစောင့်ကြည့်တာခန္ဓာအဲ့ဒီလိုစောင့်ကြည့်တဲ့လုပ်ငန်းဒါဝိပဿနာပဲ ဘုန်းကြီးတို့ယောဂီများထိုင်ပြီးတော့မိမိခန္ဓာကိုယ်မှာဘယ်နေရာကဘာပေါ်လာမလဲဆိုတာစောင့်ကြည့်တာကြည့်ပြီးတော့ပေါ်လာတဲ့အာယုံလေးကိုဖမ်းပြီးရှုနေတာဒါဝိပဿနာအဲဒီဝိပဿနာမှာအခုဣရိယာပဌာပိုင်းမှာမြတ်စွာဘုရားကသွားတဲ့အမူအရာကိစ္ဆံတော်ဝါကိစ္ဆံမိတိပဇာနာတိသွားတဲ့အမူအရာရှုပါလို့ပြောထားတယ် များသောအားဖြင့်တရားရှုမှတ်တယ်တရားအထုတ်တယ်ဆိုတာဘုရားကဝင်ပြီးတော့ထိုင်ပြီးရှုမှတ်မှတရားအထုတ်တယ်လို့ဒီလိုပဲအများကမှတ်ထင်နေကြယူဆနေကြတယ်။များသောအားဖြင့်လည်းပဲကမ္မဋ္ဌာန်းဌာနတွေရှိရှိကတရားပြကြတဲ့အခါမှာလည်းဒီလိုပဲထိုင်နဲ့ဣရိယာပုနဲ့ရှုမှတ်တဲ့ကမ္မဋ္ဌာန်းပဲဒါပဲပြကြတာဆိုတကယ်လည်းပဲထိုင်နဲ့ဣရိယာပုနဲ့ရှုမှတ်တဲ့ကမ္မဋ္ဌာန်းကတော့ဗราဏကမ္မဋ္ဌာန်းပေါ့လေ သို့တော်လည်းပဲဒီသွားတဲ့အခါရက်တဲ့အခါလျောင်းတဲ့အခါလည်းမရှုကောင်းဘူးလားဆိုတော့ရှုကောင်းတာပဲရှုလို့ရှိရင်လည်းပဲတရားလဲတွေ့နိုင်တယ်တရားလဲရနိုင်တယ်မနေ့ကပဲဘုန်းကြီးသွားတဲ့အခါမှာသွားတဲ့အမူအရာရှုမှတ်ပုံလေးတွေကိုမနေ့ကဘုန်းကြီးပြောခဲ့ပြီးပြီဒီတလန်းကိုတစ်ချက်မှတ်ပုံလေးတလန်းနှစ်ချက်မှတ်ပုံလေးတလန်းသုံးချက်မှတ်ပုံလေးအဲ့လိုရှုမှတ်ရင်ကနေပြီးတော့သူ့ရဲ့တဘာဝလေးတွေသဘောလေးတွေကိုသိပုံလေးတတ်တဘာဝလေးတွေ တင်းရင်တင်းတဲ့သဘောတောင်းရင်တောင်းတဲ့သဘောရွေ့ရင်ရွေ့တဲ့သဘောပို့ရင်ပို့တဲ့သဘောလေးရင်လေးတဲ့သဘောမာရင်မာတဲ့သဘောပြော့ရင်ပြော့တဲ့သဘောအေးရင်အေးတဲ့သဘောပူရင်ပူတဲ့သဘောဒီသဘောလေးတွေမနေ့ကဈဉ္ညာလျှောက်ရှုမှတ်ရင်းနဲ့သိမြင်ပုံလေးတွေလည်းဘုန်းကြီးပြောခဲ့ပြီလေနောက်ပြီးတော့ဒီလိုဈဉ္ညာလျှောက်ပြီးတော့ရှုမှတ်ရင်းနဲ့ကိလေသာအသောကုန်ခံပြီးယန္တာဖြစ်သွားတဲ့သုဘဒယဟန်ကြီးရဲ့အကြောင်းလည်းဘုန်းကြီးပြောခဲ့ပြီ။ ဒီသုဘတယဟန်ကြီးဟာထိုင်ပြီးရှုမှတ်ရင်ယဟန်တာဖြစ်သွားတာမဟုတ်ဘူးဈဉ္ညာလျှောက်ရှုမှတ်တာဘယ်လိုရှုမှတ်တာလဲဈဉ္ညာလျှောက်ပြီးရှုမှတ်ရင်းနဲ့ကိရိတာအာသောကုန်ခံပြီးယဟန်တာဖြစ်သွားတာမြတ်စွာဘုရားရဲ့သာသနာမှာဘုရားရှင်ပြိဋိဘံမဝင်ဆံပြီးအချိန်ပိုင်းလေးအတွင်းမှာနောက်ဆုံးယဟန္တာသုဘတယဟန္တာပဲဒါမြတ်စွာဘုရားသာသနာမှာနောက်ဆုံးမြတ်စွာဘုရားပြိဋိဘံမဆံခင် အချိန်ပိုင်းလေးမှာပဲသူယန္နာဖြစ်သွားတယ်သူယန္နာဖြစ်ပြီးမကြာမီမှာမြတ်စွာဘုရားပြိနိဗ္ဗာန်ဝန်ဆံတော်မူပါတယ်ဒါနပိစုယန္နာဇဉ္ညာရှုမှတ်ရင်းနဲ့ပဲကိရိတာအသောကုန်ကံယန္နာဖြစ်သွားဒီတော့ဘုန်းကြီးတို့ယောဂီများလည်းပဲရှုမှတ်မယ်ဆိုရင်ဒီယုံနာဖြစ်ဖြစ်ဆိုတဲ့ဝိပဿနာဉာဏ်တွေလည်းပဲဖြစ်နိုင်ပါတယ်အနေဆန်ဥပဒနာဉာဏ်လည်းဖြစ်နိုင်တယ်ဒုက္ခဥပဒနာဉာဏ်အနတ္တဥပဒနာဉာဏ်တွေဒါတွေပေါ်နိုင်တဲ့ဉာဏ်တွေဖြစ်နိုင်တယ် ပါရမီရှုမယ်ပါရမီရှိမယ်ဆိုရင်အပယ်လွတ်နိုင်လောက်တဲ့ဝိပဿနာဉာဏ်ဤတိအောင်ဖြစ်နိုင်ပါတယ်ဒီနဲ့ဒီတဲ့ပါရမီပြည့်စုံမယ်ဆိုရင်ဝိမု ക്തി ဒုက္ခဆိုတဲ့လွတ်မြောက်မှုချမ်းသာတိအောင်ရနိုင်ပါတယ်တတမညာပူညာဆက်ရောက်ရဟနာဖြစ်နိုင်ပါသို့တော်လည်းပဲတကယ်လို့မိမိတို့မှာအဲ့ဒီလောက်ပါရမီမပြည့်စုံသေးလို့တရားအသိဉာဏ်ဓုတွေမရသေးဘူးဆိုရင်တောင်အာမငယ်ပါနဲ့ မြတ်စွာဘုရားကဈဉ္ဉံလျှောက်ရှုမှတ်ခြင်းအားဖြင့်အကျိုး၅မျိုးရတယ်လို့မြတ်စွာဘုရားဟောထားတယ်အကျိုးဘယ်နှမျိုးရလဲအကျိုး၅မျိုးရတယ်ဈဉ္ဉံလျှောက်ပြီးရှုမှတ်တဲ့ပုဂ္ဂိုလ်ဟာအကျိုး၅မျိုးရနေတယ်အဲ့ဒီကျိုးငန်းမျိုးကနံပါတ်1အတ္တနဲ့ကမောဟောတိအတ္တနဲ့ကမောဟောတိခရီးရှည်သွားနိုင်တဲ့အကျိုးရတယ်။ဈဉ္ညာမြဲတမ်းဈဉ္ညာလျှောက်ပြီးရှုမှတ်နေတဲ့ပုဂ္ဂိုလ် ခရီးရှည်ရှည်ဝေးဝေးသွားနိုင်တယ်ဒီအကျိုးတရားရတယ်နံပါတ်1ပဒံနဲ့ခမောဟောတိတဲ့ကိုရောစိတ်ရောကြံ့ခိုင်တယ်စဉ္ညာရှုမှတ်နေတဲ့ပုဂ္ဂိုလ်ဟာစိတ်ဓာတ်လည်းကြံ့ခိုင်တယ်ကိုယ်လည်းကြံ့ခိုင်လာတယ်တဲ့အဘဘာရောဟောတိအဘဘာရောဟောတိအနာယောဂကင်းတယ် ဈဉ္ဉံရှုမှတ်နေတဲ့ပုဂ္ဂိုလ်ဈဉ္ဉံရှောင်နေတဲ့ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ဟာအနာယောဂကင်းတယ်အနာယောဂကင်းနေဆိုတော့ကျမ်းမာတာပေါ့ကျမ်းမာတဲ့အတွင်အသက်ရှည်မလားတိုမလားဒါကြောင့်အသက်ရှည်ရှည်နေခြင်းဘာလို့ရမှာလဲဈဉ္ဉံလျှောက်ပါဈဉ္ဉံလျှောက်ပါဈဉ္ဉံလျှောက်ခြင်းအပြင်မိမိမှာနာယောဂါတွေကင်းစင်ပြီးကျမ်းမာပြီးအသက်ရှင်နိုင်တယ်ဒီအသက်ရှင်နိုင်တဲ့ ရောင်းတာရကလေးတခုထုတ်ပြရင်ဘုန်းကြီးတို့မြတ်စွာဘုရားလက်ထက်ကဝေလုံးအောင်ကျောင်းတကာကြီးဖြစ်တဲ့ဗိမိတာရမင်းကြီးဗိမိတာရမင်းကြီးဟာသူ့ရဲ့သားတော်ဖြစ်တဲ့ဇတတကိုအင်မတန်မှချစ်မြတ်နိုးတော်မူခဲ့တယ်။အဲဒီမှာသားတော်ကနေပြီးတော့ဆရာအပေါင်းမှားလို့ဆရာအမိခိုမှားလို့ အဲ့ဒီမှာဘာကမီးတော်ကိုတတ်ပြီးတော့ဌိနန်းစည်းစိမ်ယူမယ်ဆိုပြီးတော့ဆရာရဲ့တိုက်တွန်းချက်အရာဘာကမီးတော်ကိုတတ်ဖို့နန်းတော်ထဲမှာလက်နဲ့ခြင်ပြီးဝင်တဲ့အခါမှာအဆောင်ချက်တွေကဖန်ဆီးပြီးတော့ဗိမဒနာမင်းကြီးထံကိုဆက်တာတဲ့အခါကျတော့ဒါတော့ဘာကြောင့်ဒီစင်းမြဒီစည်းကန့်တွေကိုဖောက်ပြရတာလေဆိုတော့မင်းလှုပ်ချင်လို့ဩတာရင်မင်းလှုပ်ချင်တာများ ခမည်းတော်ကိုပြောရောပေါ့ဒီဟာတွေအကုန်လုံးဟာသားတော်အတွက်ပါပဲဆိုပြီးတော့အဲ့ဒီမှာသားတော်ကိုထိနှံစည်းစိမ်ကြီးလွှဲအပ်ပြီးတော့မင်းဖြစ်ကိုတင်မြောက်ပေးလိုက်တာအဲ့တော့မင်းဖြစ်ပြီဆိုတော့စိတ်အေးပြီပေါ့ဒါပေမဲ့လို့ဆရာဖြစ်တဲ့ပုဂ္ဂိုလ်ကမင်းမင်းဖြစ်ယုံနဲ့မဖြစ်သေးဘူးတဲ့အခုမှမင်းဖြစ်ကရှိသေးတယ်ဟိုမှာမင်းတဲ့ခြေလာပြီအားလုံးအချွေရံနေအားလုံးကဒီမင်းကြီးရဲ့အချွေရံနေသူ့ရဲ့ငယ်သားလေးနောက်လိုက်တယ်နောက်ပါလေးဖြစ်တယ် ဒါကြောင့်မို့ဒီဖာကမြေတော်ကိုမင်းအသေးတတ်နိုင်မှတတ်နိုင်မှမင်းဒီကျဉ်းနှစီစဉ်ကိုမြဲမှာအဲ့ဒီလိုဆရာဖြစ်တဲ့ပုဂ္ဂိုလ်ကညွှန်ကြားပြန်တော့အဲ့ဒီမှာ ကိုယ်တိုင်လည်းပဲမတတ်ခြင်းမတတ်ခြင်းတော့ထောင်သွင်းအကျဉ်းချထားလိုက်တယ်အဲ့ဒီလိုထောင်သွင်းအကျဉ်းချထားလိုက်တဲ့အခါကျတော့မေတော်ကိုလည်းပဲမဝင်လို့မဖြစ်တော့မေတော်ကိုခွင့်ပြုရခွင့်ပြုတဲ့ကံမေတော်ကြီးကနေပွဲတော်ဇာတိထောင်ထောင်ထဲမှာစက်ကလူတန်းပွဲတော်ပွဲတော်ဇာတိတဲ ပို့ပေးဆိုတော့အဲဒီမှာဒလပြည့်လို့ခမဲတော်ကြီးဘယ်လိုနေလဲဆိုဘယ်လိုမှမရှိပါဘူးဒီတိုင်းပဲဘာကြောင့်လဲဆိုတော့မေတော်ကြီးပွဲတော်စာတွေယူလာပြီးပွဲတော်စာတွေကျွေးနေလို့ပါဒီလိုဆိုရင် မေတော်ကြီးပွဲတော်စာတွေမယူရအောင်အဲဒီမှာဘာမှမယူရအောင်မယူစီနဲ့ဆိုပြီးအမိန့်ချမှတ်လိုက်တယ်အဲလိုမယူရတဲ့အခါလက်ကဘာမှမယူရတဲ့အခါကလည်းကြတော့မေတော်ကြီးက ဆန်တုံးထဲမှာထည့်ပြီးတော့ဆံပင်နဲ့ထုံးပြီးတော့ပွဲတော်စားတွေယူတယ်။အင်ကြီးဝစားထဲမှာထည့်ပြီးတော့ပွဲတော်စားတွေယူတယ်။အဲ့လိုယူပြန်တဲ့ခါကျတော့လည်းပဲနောက်တစ်ခါဇာရတမင်းကခမဲတော်ရဲ့အနေထားမေးလိုက်မေးလိုက်တိုင်းဒီမှာရှင်နေကောင်းနေတာကြီး။ဘာကြောင့်လဲဆိုတော့ဒီလိုဒီလိုပဲဆိုတော့ဒီလိုဆိုရင်မေတော်ကြီးကိုဆပင်ကိုလည်းပဲထုံးပြီးတော့မဝင်ရဆပင်ဖားရနဲ့ပဲဝင်ရမယ်။အပေါ်အင်ကြီးကိုလည်းမဝင်ရဆိုတော့အဲ့ဒီမှာ ဘာမှဒီလိုသေယူလို့မရနိုင်တဲ့အခါကျတော့မေတော်ကြီးကထောပစီဥတွေကိုသပင်ကို လိမ့်ပြီးတော့မိမိခန္ဓာကိုယ်ပေါ်ပိုင်းကိုလိမ့်ပြီးတော့အဲ့ဒီမှာဝင်ရတယ်။အဲ့ဓာတွေကိုပဲဟိုကဗိမ္မာရမင်းကဒါတွေနဲ့ပဲမျှတနေရ။နောက်ဇရတမင်းကတရိယာလို့မေးလိုက်တယ်ဒီတိုင်းပဲမသိနိုင်သေးပါဘူးဆိုတော့အားကြောင့်လဲဆိုတော့ဒီလိုဒီလိုအကြောင်းကိုသတော်ဥတင်တဲ့အခါကလည်းကြတော့မေတော်ကြီးမဝင်စင်းနဲ့ဆိုပြီးအဝင်မခံတော့ဘူး။ မေတော်ကြီးမဝင်ရတဲ့အခါကျတော့စားဖို့တောက်ဖို့မရတော့မစားရမတောက်ရတော့အာဟာရမရှိတော့ဒါပေမဲ့ဒီဘိမသာရမင်းကြီးဟာမြတ်စွာဘုရားရဲ့တပိတာဝကအစစ်ဖြစ်တယ်သောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တယ်အဲ့ဒီလိုသောတာပန်အရိယာပုဂ္ဂိုလ်ကြီးဖြစ်တော့အဲ့ဒီအကျဉ်းစခန်းထဲမှာအကျဉ်းခန်းထဲမှာဈဉ္ညာလျှောက်ပြီးတော့အမှတ်တရားနဲ့ဈဉ္ညာလျှောက်နေ မတရားနဲ့ဈဉ္ညာရှောင်ပြီးတော့နေတဲ့အခါကျတော့တရက်၂ရက်၃ရက်၅ရက်၆ရက်9ရက်စသည်တပတ်၁၀ရက်နေလို့လည်းပဲဒီဘိမသာရမင်းကြီးဟာရေစင်းနေကြည်လင်ပြီးတော့နေဟိုတုန်းကတည်းတောင်ပို့ပြီးကြည်လင်နေတယ်။ဘာကြောင့်လဲဆိုတော့တတိမြင်နေတဲ့အခါကလည်းကြတော့တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရလား။ဘာမှမကောင်းစိတ်တွေဘာမှမဝင်တော့ဘူး။ဒီမဆိတ်ကြည့်တဲ့စင်ကြယ်ပြီးတော့ ဓမ္မပီတိလေးနဲ့ပဲနေတော့တယ်အဲ့ဒီမှာဈဉ္ညာရှောင်ပြီးတော့ရှုမှတ်နေအရေးစင်းတွေကလည်းပူပြီးကြည်နေနောက်ဟိုကဇတ္တကတတိယလို့မေးတဲ့အခါကျတော့ဒီလိုဒီလိုပဲအကုန်လုံးကအရေးစင်းတွေပါကြည်နေပြီးတင့်နေနေတယ်ဘာကြောင့်လဲဆိုဈဉ္ညာဣရိယာပုမျှနေလို့ပါဘာမျှတနေလို့လဲဟေးဈဉ္ညာဣရိယာပုမျှတနေတဲ့အတွက်ကြောင့်တခါလေကျမ်းမာအသက်ရှိပြီးတော့အရေးစင်းတွေပါကြည်လင်တင့်တယ် ဒီလိုဆိုရင်ဘယ်လိုလုပ်ရမလဲဆိုဈဉ္ညာမရှောင်နိုင်အောင်လုပ်ရပါမယ်ဆိုတော့အဲ့ဒီမှာជីဘဝဓာကွင်းစားပဲ့ပြီးရမ်းမိခဲ့ရဲတင်ပြီးတော့အဲ့ဒီမှာကင်ခန်းလိုက်တဲ့အခါကျတော့မဈဉ္ညာရှောင်နိုင်သေးရလားအဲ့ဒီမရှောင်နိုင်တော့တဲ့အခါကျတော့မှနတ်ရွာဆံကွယ်လွန်သွားတာဒါကြောင့်ဈဉ္ညာလျှောက်ခြင်းအပြင်ကျမ်းမာပြီးတော့အသက်ရောမရှိနိုင်ဘူးလားဗျာဟေးဈဉ္ညာလျှောက်ခြင်းအပြင်အသက်ရှိနိုင်တယ်တဲ့နံပါတ်3 နောက်တစ်ခါနံပါတ်၄အတိတံပိတံခာယိတံတာယိတံတမ္မာပရိပရိနာမံကိစ္စတိစားထားတဲ့အစာတွေလည်းကြည်ကျက်တယ်။ဘာတွေကြည်ကျက်လဲ။စွမ်းစားပြီးတဲ့အခါမျိုးဆိုရင်ဇင်းညာလေးရှောင်နေရတယ်။ဇင်းညာရှောင်နေလို့ရှိရင်မိမိစားထားတဲ့အစာတွေဟာဘလို့စာဟာရတွေဖြစ်ဖြစ်ကြည်ကျက်ပြီးတော့သွားလိမ့်မယ် အစာတွေကြေကျက်တဲ့ခါကျတော့ဝမ်းကောင်းတော့ကောင်းရော ခဲသေးလားမခဲတော့ကြည်လင်ပြီးတော့တရားတွေရှုမှတ်လို့ရောပို့ပြီးတော့မတိုးတက်နိုင်ဘူးလားပို့ပြီးတိုးတက်နိုင်တယ်ဒါကြောင့်မို့ဈဉ္ညာလျှောက်ခြင်းအပြင်စားထားတဲ့အစာတွေကြေကျက်နိုင်တယ်နောက်တကနံပါတ်5စိကမာတိကတောတမာရိစိရထိတိကိုဟောတိမိမိရရှိထားတဲ့တမာရိတွေလေခိုင်မြဲတယ် မရရှိသေးတဲ့တမာရီတွေကိုလည်းတိုးတက်ပြီးရစေတယ်ဈဉာမှာဒါကြောင့်ဈဉာလျှောက်ပြီးရှုမှတ်နေခြင်းဟာစိတ်တည်ငြိမ်မှုတမာရီကိုမြန်မြန်လေးဖြစ်စေတယ်ဖြစ်လာတဲ့တမာရီကိုလည်းပဲ ခိုင်မြဲစေတယ်ဒီကျိုးတရားရအကျိုးတရားဘယ်နှပါလဲ၅ပါးနံပါတ်၁ကခရီးသွားနိုင်ခြင်းဆိုတဲ့အကျိုးနံပါတ်၂က ကြံ့ခိုင်ခြင်းကိုရောစိတ်ရောကြံ့ခိုင်ခြင်းဆိုတဲ့အကျိုးနံပါတ်3ကနာယောဂကင်းစင်ပြီးကျမ်းမာသက်ရှိခြင်းဆိုတဲ့အကျိုးနံပါတ်၄ကစားတတ်တဲ့စာရီကြည်ကြည်ချင်းဆိုတဲ့အကျိုးနံပါတ်၅ကတမာရီတရားတွေမပျက်စီးခြင်းဆိုတဲ့အကျိုးအကျိုး၅မျိုးအဲ့ဒီ၅မျိုးလေးကိုကျေးဇူးရှင်ဆရာတော်ဘုရားကြီးကမှတ်သားလို့လွယ်ကူအောင်ဆိုပြီးဆောင်းပုံလေးပေးထားတယ်ကဲတန်လေးဆိုကြည့်မယ်ခရီးသွားနိုင်ခရီးသွား ကြံ့ခိုင်အားအင်ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိသွားသိစဉ်ကြံအကျိုးတည်ခยีသွားနိုင်ကြံ့ခိုင်အာအင် ကင်းစင်ယောဂအစာကြည်ကျက်မပြည့်တမာတိငါးပါးရှိ သွားတိစင်ကြံအကျိုးဒီဒါစင်ညာရဲ့အကျိုးတရား၅ပါးပဲမိမိတို့မှာပါရမီမပြည့်စုံသေးလို့ တရားအသိဉာဏ်ဓူးတွေမရသေးဘူးပယ်လွတ်နိုင်လောက်တဲ့မဲ့ဉာဏ်တွေဖူဉာဏ်တွေမရသေးဘူးဆိုရင်တော့အာမငယ်နဲ့ဈဉာဏ်လျှောက်ရှုမှတ်ခြင်းအပြင်ဒီအကျိုး၅မျိုးမရဘူးလားရပါတယ်သေချာလေးရှုမှတ်ကြည့်ပါဘုန်းကြီးကိုယ်တိုင်လည်းပဲဈဉာဏ်ဣရိယာပုဂ္ဂိုလ်အထူးအားပြုပြီးတော့လှုပ်လှုပ်ခဲ့ပါတယ်မာစီသာသနာရိပ်တံရောက် အဲ့ဒီမှာမာစီတန္တနာရိတ်တာရောက်တဲ့အခါမှာရောက်တယ်ဆိုတာလည်းပဲဘုန်းကြီးကကျေးဇူးတော်ရှင်မာစီဆရာတော်ဘုရားကြီးရဲ့တောထွက်ပြီးတော့တရားကျင့်တာကိုဘုန်းကြီးအားကြတယ်ဆရာတော်ဘုရားကြီးရဲ့ထုပ္ပတိလေးဖတ်ကြည့်တဲ့အခါကျတော့ဆရာတော်ဘုရားကြီးအသက်တော်28နှစ်မှာတပိတ်တလုံးသင်္ကန်းသုံးတယ်နဲ့တောထွက်တာကိုအားကြပြီးတော့ဘုန်းကြီးလည်း သက်28နှစ်မှာတော့မထွက်ရဲဘူးလေတော့မထွက်ရဲတော့ကဲတော့တော့မထွက်ရဲဘူးဒီတော့ငါဆရာတော်ဘုရားကြီးရဲ့ရိတ်တာသွားမှပဲဆိုပြီးတော့ဘုန်းကြီးရိတ်တာရောက်လာအဲ့လိုရိတ်တာရောက်ပြီးတော့တရားအားထုတ်ပါဒါပေမဲ့တရားဟာဒါပထမဦးဆုံးစပြီးတော့အတွေ့အကြုံဖြစ်ပါတယ်အဲ့ဒီမှာတရားအားထုတ်တဲ့အခါမှာစိတ်တရားထွက်လိုက်တာ စိတ်ကိုထိမ့်မြ တရင်နာနဲ့စိတ်တွေထွက်နရင်နာနဲ့စိတ်တွေထွက်ဟိုးအတိတ်ကအကြောင်းအရာတွေအတွေ့တွေကဝင်အနာကမရောက်သေးဘူးရိတ်တာကပြန်ရင်ရိတ်တာကထွက်ရင်ကဘာတွေလုပ်မယ်ပဲသွားမယ်ဒီစိတ်ကူးတွေနဲ့ပဲဘုန်းကြီးနေ့စဉ်နေ့စဉ်တရားလျှောက်ဖို့ရတရားလျှောက်တဲ့ကမ္မဋ္ဌာန်းဆရာနန်းရောက်ရင်တရားလျှောက်ဆရာမရှိဘူးပြောရရင်တော့လေကမ္မဋ္ဌာန်းဆရာတွေ့ရမှာကိုကြောက် ကြားမိတာသွားပြီးဆွဲလိုက်ခြင်းတော့ကမ္မဋ္ဌာန်းဆရာစီကိုသွားမှာဘာကြောင့်လဲဆိုတော့တရားလျှောက်เสียကို မရှိလို့တရားလျှောက်เสียမရှိဘူးဆိုတာကိုယ်ကလည်းပဲဒီပေါ်မှာကြိုးစားမှုအားနည်းနေတော့တမာရီကမရစိတ်တရားပြန့်ဆိုတော့လျှောက်เสียမရှိဘူးတရားလမ်းလည်းပဲမထူသေးပါဘူးခင်ဗျာတရားလမ်းလည်းမထူသေးပါဘူးခင်ဗျာနဲ့အဲ့ဒါဘလောက်တိအောင်ကြာလာလဲဆိုရင်ဘုန်းကြီးရက်နှစ်ပတ်ကြာတယ်စိတ်တည်ပြန့်တာအဲ့ဒီမှာကမ္မဋ္ဌာန်းဆရာကပြောတယ် ဥသောကနာတဲ့တယောက်တည်းစကားပြောတဲ့ပုဂ္ဂိုလ်တွေ့ဘူးလားတဲ့မေးတယ်ဘုန်းကြီးလည်းစဉ်းစားကြည့်တော့တပည့်တော်မတွေ့ဘူးပါဗျာစဉ်းစားပါအောင်လေဟိုးဈေးပေါက်တို့ဘာတို့ညာတို့တယောက်တည်းအော်အဲ့ဒီကြမှာသဘောပေါက်သွားတယ်အဲ့ဒီမှာအဲ့ဒီမှာသဘောပေါက်သွားတယ်အဲ့ဒီမှာတွေ့ဘူးပါတယ်ဗျာလို့ ရှောင်းလိုက်တဲ့အခါကျတော့အဲ့ဒီမှာဥသောပနာတယောက်တည်းစကားမပြောပါဘူးနော်တဲ့အဲ့ဒီမှာဘေးကလည်းပဲကိုလူတရားရှောင်းမဲ့ယဟန်တော်တွေရှိနေတော့ရှက်လိုက်တာလေအယူလို့ပြောလိုက်တာပဲတယောက်တည်းစကားပြောနေတဲ့အယူပဲဆိုတာအဲ့ဒါနဲ့ဘုန်းကြီးလည်းရှက်လိုက်တာလေအဲ့ဒါနဲ့ရှက်ပြီးတော့ဘုန်းကြီးတရားကြီးစူးစမ်းပါတယ်ထိုင်စူးစမ်းတယ်မထူးအောင်စိတ်တရားထွက်တာပဲဒါနဲ့ဘုန်းကြီးတီးတဲ့ တနေရာလေးမှာသွားပြီးတော့မာစီရိတ်တာနဲ့ကျောင်းဝန်ကြီးကလည်းကျဲပါတယ်ကျဲတော့ဈဉ္ညာလျှောက်စရာနေရာတွေကလည်းအလွန်ပေါများပါတယ်ဒါနဲ့တပါးနဲ့ဈဉ္ညာသွားလျှောက်တယ်အဲ့ဒီမှာဈဉ္ညာလျှောက်လိုက်တာတစ်ခေါက်ပြီးတစ်ခေါက်တစ်ခေါက်ပြီးတစ်ခေါက်တစ်ခေါက်ပြီးတစ်ခေါက်အခေါက်ပေါင်းများစွာလျှောက်တဲ့အခါကာလကြတော့စိတ်ကအဲ့ဒီမှာငြိမ်သွားပြီဘယ်မှဘုန်းကြီးစိတ်တွေမရောက်တော့ဘူး အဲ့ဒီမှာစိတ်တည်ငြိမ်ပြီးတော့အာယုံမိနေတဲ့အခါကာလကြတော့ဈဉ္ဉံလျှောက်ရင်းနဲ့ဘလို့စိတ်ထဲမှာဖြစ်လာလဲဆိုတော့ဘိုင်းစကယ်စီးတယ်လို့ပဲဘုန်းကြီးတို့ဘိုင်းစကယ်စပိန်စီးတဲ့အခါလေကြည့်ပါလားဒီဘက်ကခြေနှင်းကိုနင်းချလိုက်တဲ့အခါကျတော့တစ်ဖက်ကခြေနှင်းကဘလို့နေလဲအပေါ်ကိုကြွာလာအဲ့ဒီဘက်ကဘယ်ဘက်ကခြေနှင်းကိုနင်းချလိုက်တဲ့အခါညာဘက်ခြေနှင်းကအပေါ်ကိုကြွလာတယ် အဲ့ဒီမှာဘုန်းကြီးဈဉ္ဉံလျှောက်ပြီးရှုမှတ်နေတဲ့အခါအာယုံကမြဲပြီးတော့အဲ့ဒီမှာဒီလှမ်းတိုင်းလှမ်းတိုင်းဟာနှိမ်သွားလိုက်မြင့်သွားလိုက်နှိမ်သွားလိုက်မြင့်သွားလိုက်နှိမ်သွားလိုက်မြင့်သွားလိုက်နဲ့တခါလေတငိမ့်ငိမ့်နဲ့ပေါ်နေတယ်တငိမ့်ငိမ့်နဲ့ဈဉ္ဉံအာယုံထဲမှာမိနေတာဘာမှကိုယ်ပတ်ဝန်းကျင်ကိုမသိတော့ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်ငိမ့်နဲ့အဲ့ဒီမှာကျန်းတွေကရှေ့ကမြေကြီးတွေကရှေ့ကကျန်းတွေက တခါလေကိုခြေတော့နင်းတော့မယ်ဆိုရင်ခြေလေးကြမ်းလေးတွေကကြွပေးလိုက်တယ်လို့ပဲအဲ့ဒီကြွပေးလိုက်တဲ့ဘက်ကိုကိုကနင်းချလိုက်အဲ့ဒီဘက်ကနေပြီးနစ်ကြသွားလိုက်ဟိုတစ်ဖက်ကကြမ်းတွေကကြွပေးလိုက်နင်းချလိုက်အဲ့ဒီဘက်ကနေကြသွားလိုက်တစ်ဖက်ကကြွလာလိုက်နဲ့စိတ်ကဘေးကိုရောက်သေးလားမရောက်တော့ဘူးဒီအာယုန်ထဲမှာဈဉ္ဉံအာယုန်ထဲမှာဘုန်းကြီးမိနေတယ်အဲ့ဒီမှာဈဉ္ဉံအာယုန်ထဲမှာမိနေတာတနာရီအချိန်ကုန်လို့လည်းမပြီးဘူးနှစ်နာရီအချိန်ကုန်လည်းမပြီးဘူး အဲ့ဒီမှာရှေ့ကဆွဲလိုက်သလိုနောက်ကတွန်းပိုးလိုက်သလိုရှေ့ကဆွဲလိုက်သလိုနောက်ကတွန်းပိုးလိုက်သလိုနဲ့အဲ့ဒီမှာဈဉ္ဉံအာယုံမိပြီးတော့စိတ်တည်တည်ငြိမ်ပြီးတော့အဲ့ဒီအချိန်ကစပြီးတော့ဘုန်းကြီးထိုင်တဲ့ဣရိယာပုသွားပြီးထိုင်တယ်ထိုင်နေဆိုရင်မဖျားဥချပြီးတော့မျက်စိလေးမှိတ်လိုက်တာရှိသေးတယ်ဖောင်းနေဖိနေဖောင်းနေပင်စိတ်ဘယ်မှမရောက်တော့အဲ့ဒီမှာတန်းပြီးတော့မိနေတာစိတ်တည်ငြိမ်မှုတမာတိရတာလားမရတာလား အဲ့ဒီဈဉ္ဉံကနေတမာတိကိုရအောင်ယူခဲ့တာပဲဒါကြောင့်ထိုင်ရှုမှတ်တာနဲ့ဈဉ္ဉံကြောင့်ရှုမှတ်တဲ့အခါမှာတမာတိထူထောင်စားပုဂ္ဂိုလ်အတွက်ဆိုရင်ဈဉ္ဉံဣရိယာပုဟာအသင့်လျော်ဆုံးဣရိယာပုပါတမာတိရနေတဲ့ပုဂ္ဂိုလ်တွေကတော့အထိုင်ဣရိယာပုကအဓိကအသင့်လျော်ဆုံးပါအထိုင်ကလူကခန္ဓာကိုငြိမ့်နေတယ်စိတ်ကြတော့ဘာဖြစ်နေလဲမငြိမ့်ဘူးပြန်ကျင်းနေဈဉ္ဉံကြတော့လူကလှုပ်ရှားနေတယ်စိတ်ကြတော့ဘာဖြစ်လာလဲ ငြိမ်နေတယ်ရှုမှတ်တဲ့အာယုံပေါ်မှာဒါကြောင့်မို့ဈဉ္ဉံနဲ့တမာရီကိုပထမထူထောင်ယူပါရလာတဲ့တမာရီကိုအထိုင်နဲ့ခိုင်မြဲအောင်ကြိုးစားပါအဲ့လိုရောအဲ့လိုကြိုးစားယူရပါဒါကြောင့်မို့ဒီဈဉ္ဉံဣရိယာပုလေးဟာတရားရှုမှတ်တဲ့ပုဂ္ဂိုလ်တမာရီစပြီးထူထောင်စစိတ်အပြန့်လွင့်များတဲ့ပုဂ္ဂိုလ်ဟာဈဉ္ဉံဣရိယာပုဟာပထမဦးဆုံးအထုဖို့အသင့်လျော်ဆုံးဣရိယာပုပါ ဒါလေးကိုကိုတတိထားပြီးတော့ဘယ်တရားစခန်းမဲ့ဝင်ဝင်ဘယ်မှာပဲအာထုအာထုဒင်းညာဣရိယာပုဟာတမာတိကိုမြန်မြန်ဖြစ်လွယ်တယ်ဆိုတာလေးကိုသိပြီးတော့ဒီဈဉဏ်ကနေစိတ်ထွက်များရင်ဈဉဏ်ဣရိယာပုကနေတမာတိကိုစာထူထောင်ယူအဲ့ဒီကရတဲ့တမာတိနဲ့အထိုင်ကိုခိုင်မြဲအောင်ကြိုးစားမယ်နော်ဒါကဈဉဏ်ဘက်ကနောက်ပြီးတော့ထိတောဝါထိတောမိဒီပဇာနာတိ ရက်တဲ့အခါမှာလည်းရက်တဲ့အမူအရာကိုသိအောင်ရှုလို့မြတ်စွာဘုရားဟောထားတယ်။ဘုန်းကြီးတို့ဒီမှာဒီနေ့ဆိုနောက်ဆုံးနေ့ဖြစ်တဲ့အတွက်ဘုန်းကြီးရိတ်တံမှာဆိုရင်ဒီဣရိယာပု၄ပါးဟာတရက်စီတစ်ခါတရံမှာနှစ်ရက်တောင်ဟောပါတယ်တစ်ပတ်ဣရိယာပုတစ်ပါးတစ်ပါးကိုအဲ့လိုချဲပြီးတော့ဟောသွားတာရှိပါတယ်အခုတော့အချင်းချုပ်လေးနဲ့ပြီးစီးသွားအောင်ရက်တဲ့ခံမှာလည်းရက်တဲ့ဣရိယာပု ယတ္တိဣရိယာပုကအခုဈဉ္ဉံရှောက်ပြီးရှုမှတ်တဲ့ကံမှာဘုန်းကြီးတနေ့ကပြောပါတယ်ဈဉ္ဉံလန်းတလန်းနဲ့တဖြောင်နဲ့ထားရတယ်လို့တလန်းနဲ့တဖြောင်နဲ့ထားပြီးဒီနေရာကရှောက်ပြီးဟိုနေရာမှာ ဆုံးမယ်ဆိုတာလေးကိုသတ်မှတ်ထားရတယ်သတ်မှတ်တယ်လို့သတ်မှတ်ချက်ဆုံးပြီဆိုတဲ့နေရာရောက်တာနဲ့မလှည့်ရဘူးခြေတော်လေးကိုစုံရမ်းလိုက်မျက်စိလေးမှိတ်လိုက် မျက်စိမှိတ်ပြီးတော့ဆံပြားကခြေပြားတန်အောင်တကိုယ်လုံးကိုအာယုံဆိုင်လိုက်ရက်တယ်အဲ့ဒီမှာတပြင်းလေးချလိုက်တာနဲ့ရက်တယ်နှစ်ချက်သုံးချက်လောက်မှတ်ပါရှုမှတ်ပြီးတော့မှတစ်ဖက်ကိုလှဲ့တော့သွားမဲ့ဘက်ကိုလှဲ့တော့လှဲ့တယ်လှဲ့တယ်လှဲ့တယ်အဲ့ဒါကဘယ်ကိုစိုက်ရမှာလဲဆိုခြေတော့ကိုစိုက်ပါစိတ်ကခြေတော်စီကိုအာယုံပြုပါလှည့်တယ်လှည့်တယ်လှည့်တယ်ဆိုတာခြေတော်လေးလှည့်နေတယ် သွားမဲ့ပဲမျက်နှာမူမိလောက်ပြီဆိုတဲ့အခါမှာရက်တယ်ရက်တယ်ပြန်မှတ်ပါပြီးမှမျက်လွှာလေးဖွင့်မှဖွင့်ပြီးပြန်ပြီးတော့လျှောက်ပါညာလန်းတယ်ဖယ်လန်းတယ်သို့မဟုတ်ကြွားတယ်လန်းနေချတယ်လျှောက်ပါဈဉ္ညာတစ်ဖက်ထိတ်ရောက်လို့ဆုံးပြီဆိုရင်လေသို့သောကပြောတဲ့အတိုင်းရက်တဲ့မူရာလေးခြေတော်လေးဇုံရတကိုယ်လုံးဆံပြားကနေခြေပြားတယ်အောင်တကိုယ်လုံးအာယုံဆိုင်ရက်တယ်ရက်တယ်လို့ရှု အဲဒီမှာရက်တဲ့အမူအရာလေးကိုတေချာရှုနေရှုပြီးတော့မှလက်ချက်၃ချက်လောက်ရှုပြီးတော့မှတစ်ဖက်ကိုလှည့်တော့လှည့်တယ်လှည့်တယ်သွားမဲ့ပဲမျက်နှာမမီတော့ရက်တယ်ရက်တယ်ပြီးမှမျက်လွှာလေးပြန်ဖွင့်ပြန်လျှောက်အဲဒီလိုခောက်တုံခောက်ပြန်လျှောက်တာကိုပါဠိလိုစင်ကမလို့ခေါ်တယ်မြန်မာလိုပြောရင်ဇင်းကြံလို့ခေါ်တယ်အဲဒီမှာဇင်းကြံလျှောက်တာဒါကြောင့်မို့ဇင်းကြံလျှောက်တာနဲ့လမ်းလျှောက်တာနဲ့စလုံးပေါင်းခြင်းရောတူရဲ့လားတူပါဘူးအတန်တွေ့ခြင်းရောတူရဲ့လား အတိတ်ပဲရင်ရောတူရလားမတူဘူးနော်ဒါကြောင့်မို့လမ်းလျှောက်တယ်ဆိုတဲ့အသုံးနှုန်းမျိုးကိုတရားရှုမှတ်တဲ့အခါမှာတပည့်တော်လမ်းလျှောက်မှတ်တယ်ဆိုတာမျိုးမပါနဲ့ဈဉ္ညာလျှောက်မှတ်တယ်အဲဒီမှာဈဉ္ညာလျှောက်ပြီးရှုမှတ်တဲ့အခါမှာဈဉ္ညာလျှောက်တာနဲ့လမ်းလျှောက်တာလမ်းလျှောက်တယ်ဆိုတာအညောင်းပြေလျှောက်တယ်တခါတရံမှာအပြင်းပြေလျှောက်ကြတယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကတမာတိဖြစ်အောင်လျှောက်တာဉာဏ်ဖြစ်ဖို့လျှောက်တာ ဟော ရည်ရွယ်ချက်ချင်းရောတူရလားမတူတော့လမ်းလျှောက်တဲ့ပုဂ္ဂိုလ်ဟာအပြင်းပြေဆိုတော့ဘုန်းကြီးတို့ဒီမှာစကားတပြောပြောနဲ့လျှောက်တယ်ဒီဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကြတော့အမတ်တတိနဲ့လျှောက်ရတယ်ဘယ်လိုလျှောက်ရလဲအမတ်တတိနဲ့လျှောက်ရတယ်ဟိုလမ်းလျှောက်တဲ့ပုဂ္ဂိုလ်ကတော့ဖြင့်ဒီမှာလမ်းလျှောက်တဲ့ပုဂ္ဂိုလ်ကတော့ဟိုကြည့်ဒီကြည့်ကြည့်ပြီးလျှောက်တယ်ဈဉ္ညာလျှောက်တဲ့ပုဂ္ဂိုလ်ကတော့ရှေ့မျက်လွှာလေးချလျှောက်ရတယ် ဘယ်လိုရှောက်ပါလဲအေးရှေ့၄တောင်ကမျက်လွှာလေးချပြီးတော့ရှောက်ပါရှောက်တဲ့အခါမှာလက်ကို တွဲလမ်းမထားနဲ့ရမ်းမသွားနဲ့လက်ကလေးဟာရှေ့ပိုက်ခြင်းပိုက်မယ်နောက်ပိုက်ခြင်းပိုက်မယ်အထက်ကိုသွားမပိုက်နဲ့ဈဉ္ညာလျှောက်တဲ့အခါမှာအထက်ပိုက်ရင်ဒီမှာနှလုံးကိုဖိသလိုဖြစ်သွားပြီးတော့အဲ့ဒီမှာမောကြံလာတတ်တယ်ဒါကြောင့်ရှေ့ကိုပိုက်ခြင်းပိုက်မယ်ရှေ့လေးတွန်းလန်းလေးချပြီးပိုက်ထားမယ်နောက်ကိုပြန်ပြီးတော့ပိုက်ခြင်းပိုက်မယ်ထားမယ် အဲ့တော့မျက်လွှာလေးချထားတယ်ဆိုတော့ဘယ်မှမမြင်တော့ရှိ၄တောင်ကန်လေးပဲမြင်တော့တယ်ခန္ဓာကိုယ်ကလည်းမလှုပ်ရှားတော့ဘူးလက်တွေပါတွေကလည်းမလှုပ်ရှားတော့ဘူးဆိုတော့ခြေထောက်ရဲ့လှုပ်ရှားတာလေးတခုတည်းပဲစိတ်ကအဲ့ဒီပုံမှာပို့ထားမယ်အဲ့ဒီမှာညာခြေလမ်းတဲ့အခိုင်မှာညာလမ်းတယ်ဘယ်ခြေလမ်းတဲ့အခိုင်မှာဘယ်လမ်းတယ်အဲ့ဒီပုံမှာပဲစိတ်လေးကိုဆွဲဆွဲမြဲမြဲအဲ့လိုလျှောက်ပြီးတော့ရှုမှတ်ရတာပါ အဲ့လိုရှုမှတ်လို့ဆုံးပြီဆိုတဲ့အခါမှာစောစောကပြောတဲ့ရက်တဲ့အမူအရာဒီရက်တဲ့အမူအရာလေးဟာဒီဈဉ္ညာလျှောက်တဲ့အခါမှာတော့တခါတရံမှာ1မိနစ်2မိနစ်3မိနစ်ဒီလောက်ပဲလျှောက်တာလေဒီလောက်လေးပဲရက်တာတကယ်လို့တရားထိုင်တဲ့အခါမှာဘုန်းကြီးတို့ဟိုဌိနမိတ်တာဝင်နိုင်တဲ့အချိန်ရှိတယ်နော်နည်းနည်းအာယုံစားပြီးရင်ဝမ်းထဲမှာအစာရောက်သွားတဲ့အတွက်ဌိနမိတ်တာမဝင်ဘူးလား အဲ့ဒီအချိန်မှာထိုင်ပြီးရှုမှတ်နေရင်တဆက်ဆက်နဲ့ငိုက်ပြီးတကူလုံးရင်းရိုင်နေတာနဲ့ချင်းကုန်သွားတယ်ဟုတ်တယ်မလားအဲ့ဒီအချိန်မျိုးကြတော့ဝရိယလေးတိုးတဲ့အနေနဲ့ရပ်မှတ်ကလေးနဲ့မှတ်လို့ပိုအဆင်ပြေတယ်ရပ်ပြီးမှတ်တဲ့အခါစိတ်ထွက်လို့ရသေးလားအိတ်ငိုက်လို့ရသေးလားအဲ့ဒါတော့ပြစ်ပြီးလဲပြီးသားမှတ်တော့အဲ့တော့ပြစ်လဲမှဆိုတော့အဲ့ဒီမှာဝရိယကပူထားတော့စိတ်ရောထွက်သေးလားအိတ်ရောအိတ်ငိုက်သေးလား အေးအဲ့ဒီအချိန်လေးကိုရွေးပြီးတော့ဌိနမိတ်တာဝင်မဲ့အချိန်မျိုးကိုရက်တဲ့ဣရိယာပုနဲ့တင့်လျော်တယ်နော်တင့်လျော်တယ်လို့ဘုန်းကြီးကအကြံဉာဏ်ပေးတာနော်ဒါဒီလိုပဲရှုနေရမယ်ဘုန်းကြီးပြောတာမဟုတ်သေးဘူးနော်အဲ့ဒီမှာရက်တဲ့ဣရိယာပုဟာအဲ့ဒီအချိန်မျိုးမှာတင့်လျော်တယ်နောက်နေစွမ်းစားပြီးချိန်အဲ့လိုစွမ်းစားပြီးချိန်အချိန်ဒီမှာဝမ်းထဲမှာအစာတွေရောက်နေတဲ့အတွက်လေးပြီးတော့ဌိနမိတ်တာတွေဝင်တယ် အဲ့လိုထိနာမိတာတွေမဝင်အောင်အဲ့ဒီရက်တဲ့ဣရိယာပုဂ္ဂလေးနဲ့ပထမကြိုးစားပြီးတော့ရှုလို့ရနိုင်ပါတယ်အဲ့တော့ရက်တဲ့ဣရိယာပုဂ္ဂနဲ့ရှုတဲ့အခါကျတော့ဒီဆုံးစားပြီးတဲ့အချိန်မျိုးရက်တော့အချိန်ဟာ15မိနစ်ကြာရင်ကြာမယ်မိနစ်30ကြာရင်ကြာမယ်ပေါ့နော်တဏှာကြီးပြည့်အောင်ရှုခြင်းလဲရှုမယ်ပေါ့အဲ့ဒီလိုရှုတဲ့အခါကျတော့ရက်တယ်ရက်တယ်လို့ဒီလောက်တည်းမဟုတ်တော့အဲ့ဒီလိုရက်နေခြင်းမှာလက်ကလေးရှေ့ပိုက်ပြီးရက်နေခြင်းမှာ ဝင်လေထွက်လေကပုံမှန်ဖြစ်နေပြီငြိမ်နေတဲ့ခါကျတော့ဝင်လေလေးဝင်လာတာနဲ့ဝမ်းပိုက်ကလေးကတင်းပြီးဖောင်းလာတာလေးကိုဟိုကလက်ကလေးကပိုက်ထားတဲ့အောက်ကိုချထားတဲ့လက်ကလေးကဒီမှာလက်မောင်းနဲ့သွားပြီးဝမ်းပိုက်နဲ့ထိနေတယ်ထိနေတဲ့အတွက်ကြောင့်ကိုလေလေးဝင်လာလို့ဝမ်းပိုက်ကလေးတင်းပြီးဖောင်းလာရင် ဖောင်းနေတင်ရှားနေတယ်လေလေးပြန်ထွက်သွားလို့ဝမ်းပိုက်ကလေးရောကြပင်ကျသွားရင်ပိန်နေတင်ရှားနေတယ်အဲဒီရရင်နဲ့ပဲဖောင်းတယ်ပိန်တယ်ရှုပါ အဲ့လိုဖောင်းတဲ့ပင်နဲ့ရှုလို့10မိနစ်အဲ့ဒီလောက်ရှိလာပြီဆိုရင်9မိနစ်10မိနစ်ဆိုရင်ခန္ဓာကိုယ်ကြီးတောင်တင်းနေတဲ့သဘောတွေ့လိမ့်မယ်။ဘာသဘောတွေ့လိမ့်မလဲ။အောက်ကခြေတော့ကနေစပြီးတော့အပေါ်ကိုတောင်းနေဒူးစီတာဒူးတီအောင်တောင်းနေတယ်တကတရံအဲ့ဒီဒူးကနေပြီးတော့အပေါ်ပိုင်းအကုန်လုံးတောင်းတင်းနေတာရှိတယ် တခါတရံကြတော့လေအောက်ပိုင်းကဒူးလောက်ထိအောင်တောင့်တင်းပြီးတော့အပေါ်ပိုင်းကြတော့ရိမ့်ပြီးလှုပ်နေတာတွေ့ရအပေါ်ပိုင်းကြတော့ဘာတွေဖြစ်နေလဲရိမ့်ပြီးလှုပ်နေတယ်အဲ့ဒီမှာရိမ့်ပြီးလှုပ်နေတယ်ယောဂီပုဂ္ဂိုလ်ဟာဒီမှာညာထဲမှာတခါနဲ့တွေ့နေတယ်ဖောင်းနေပိန်နေရှူရင်းနဲ့နောက်ကြတော့ဖောင်းနာပိန်နာလေးနဲ့သွားတွဲလိုက်ဖောင်းနေပိန်နေတောင့်နေဖောင်းနေပိန်နေတောင့်နေ သို့မဟုတ်ရိမ့်နေတာထင်ရှားရင်ဖောင်းနေပိန်နေရိမ့်နေဖောင်းနေပိန်နေရိမ့်နေတွဲလို့မှလို့ရတယ်မတွဲခြင်းမူသူ့ရည်တဲ့တတ်တတ်မှတ်မယ်ဆိုရင်ရိမ့်နေရိမ့်နေရိမ့်နေလှုပ်နေတာလေးတရားမှတ်နေတောင့်တင်းနေရင်တောင့်တင်းနေတာလေးတရားမှတ်နေအဲ့ဒီလိုရိုင်းရိုင်းပြီးတောင့်တင်းနေတဲ့သဘောလေးတွေဟာဓာတ်နဲ့ပြောရင်ဝါယောဓာတ်တွေဗာဓာတ်တွေလေဝါယောဓာတ်တွေပဲအဲ့ဒီဝါယောဓာတ်ကယုတ်တရားပဲသိနေတာလေးကပါတယ်လေ ကဲရက်တဲ့ခိုက်ကလေးမှာရှုနေစဉ်ရက်တယ်လို့ရှုနေစဉ်မှာပဲဘုန်းကြီးတို့ယုံနဲ့နံကွဲပြီးတော့မသိဘူးလားရှင်းရှင်းလေးပဲကွဲသိနေတာသူကသူတတ်တတ်လေးပဲဟိုကတင်းတောင့်တင်းနေတာလေးကတခြားရှုသိနေတာလေးကတခြားတောင့်တင်းနေတာလေးကတခြားရှုသိနေတာလေးကတခြားနှစ်ခုကွဲသွားလိမ့်မယ်ရင်းနေတာလေးကတခြားရှုသိနေတာလေးကတခြားနှစ်ခုကွဲကွဲသိသွားလိမ့်မယ်အဲ့လိုရှုလို့ဒီတောင့်တင်းနေတဲ့သဘောလေးတွေရင်းတဲ့သဘောလေးတွေရှုနေစဉ်မှာအောက်ကရပ်ထားတဲ့နေရာက 15မိနစ်မိနစ်20လောက်ကြာလာတော့ပူလာတယ်။ဘာဖြစ်လာလဲ။ပူလာတယ်။အဲ့ဒီမှာခြေပွားတွေပူလာတယ်။အဲ့ဒီခါမှာယောဂီကဖောင်းနာပိန်နာလေးနဲ့တွဲပြီးပူတာကပူထင်ရှားသွားပြီ။ထင်ရှားတဲ့ဘက်ကတခါဆိုင်လိုက်ပူတယ်။ဖောင်းနေပိန်နေပူတယ်။ဖောင်းနေပိန်နေပူတယ်။ဓမ္မမဟုတ်ဆိုရင်သူ့ကို ပူတယ်ပူတယ်သူ့ပဲဆိုင်မှန်တယ် မှတ်နေရင်အဲ့ဒီမှာပူးမှုတွေကတစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်တစ်ချက်မှလိုက်တိုးလာလိုက်နဲ့အဲ့ဒီပူးမှုတွေကတိုးတိုးတိုးတိုးတိုးတိုးပြီးလာလိုက်တာချင်းမျက်စိကနေတဖြည်းဖြည်းတက်လာလိုက်တာဒူးတဖြည်းဖြည်းဒူးကနေတက်လာလိုက်တာပေါင်းတဖြည်းဖြည်းအဲ့ဒီကနေခန္ဓာကိုယ်ခန္ဓာကိုယ်ကနေပခုံးတကူလုံးကိုနောက်ကြတော့မင်းနဲ့နှိုက်ထားသလောက်ပူလောင်နေလိမ့်မယ်အဲ့ဒီအပူကိုယောဂီသိခံပြီးတော့ရှုပေးပူတယ်ပူတယ်ပူတယ်နဲ့သိခံပြီးတော့ရှုရတယ် အဲ့ဒီပူမှုရဲ့တကိုယ်လုံးကိုမီးနဲ့မြိုက်ထားသလောက်ပဲအဲ့ဒီခါကျတော့ယောဂီကမခံနိုင်လို့တရားဖြုတ်ချင်တတ်တယ်အဲဖြုတ်လိုက်ရင်တော့ဒီပူမှုရဲ့သဘောတဘာဝတွေကိုမသိတော့ဘူးပေါ့ဝေဒနာကိုဣရိယာပုတ်ကဖုံးတယ်တဲ့ဝေဒနာကိုဘသူကဖုံးတာလဲဖုံးတာတော့ဝေဒနာရဲ့သဘောသိသေးလားဒေါနေကြရွှေ့လိုက်ဒေါနေကြပြောင်းလိုက်ဒေါနေကြရှုမှတ်မှုဖြစ်ပြလိုက်နေဆိုတော့ဘာမှဝေဒနာရဲ့သဘောမသိတော့ဘူးလေဒါကိုကိုက ဣရိယာပုနဲ့မပြောင်းဘဲနဲ့သိခံပြီးတော့ဇွဲနဲ့ရှုသွားရင်တော့အဲ့ဒီမှာဝေဒနာရဲ့သဘောလေးကိုရှင်းရှင်းလင်းလင်းလေးသိလာမှာပဲသူကသူပူမှုသဘောလေးရဲ့ပေါ်လိုက်ပြောက်လိုက်သိလာလိမ့်မယ်အဲ့ဒီမှာဘုန်းကြီးတို့မြန်မာနိုင်ငံမှာတော်ကူးဆရာတော်ဆိုတာထင်ရှားခဲ့ပါတယ်ဒါမော်လမြိုင်ဘက်ကမွန်ပြည်နယ်ကပုံကိုယ်တွေဒါသိမှာပါရောက်လဲရောက်ဖူးမယ်ဖူးလဲဖူးဖို့ပါမယ်တကယ်ကိုထင်ရှားတဲ့ယဟန်တော်လူထင်ရှားတော်မူတဲ့ဆရာတော်ကြီးဖြစ်ပါတယ် ဒီဆရာတော်ကြီးဟာကျေးဇူးတော်ရှင်မန္တိဆရာတော်ဘုရားကြီးရဲ့ဥပနိတိယအတိုင်းတရားပေးတရားပြနေတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်။အဲဒီမှာ तू ကတရားပြတဲ့အခါမှာထိုင်တဲ့ဣရိယာပုတ်ထက်ဒီရက်တဲ့ဣရိယာပုတ်ကိုပရဏာထားပြီးတော့ထူပြတယ်။ဘာကြောင့်လဲဆိုတော့စောစောကပြောသလိုဌိနမိတ်တမဝင်နိုင်အောင်ဆိုပြီးတော့ဝရိယအင်မတန်အားကြီးတဲ့ပုဂ္ဂိုလ်တွေဖြစ်တဲ့အတွက်ဝရိယကိုဦးစားပေးပြီးတော့ရက်တဲ့ဣရိယာပုတ်ကိုအထူးပြုပြီးတော့သင်ကြားပေးတာပါ။ အဲ့တော့ဒီဆရာတော်ကြီးကဒီရက်တဲ့ဣရိယာပုံနဲ့24နာရီရပ်ပြီးရှုနိုင်တဲ့ဣရိယာပုံမနိုင်နေဘူးလားနိုင်နေလိုက်တာထိုင်နေဣရိယာပုံနဲ့လည်း24နာရီရဲ့ဈဉ္ညာဣရိယာပုံနဲ့လည်း24နာရီရဲ့နောက်ဆုံးဣရိယာပုံမှာလျောင်းဆက်တဲ့ဣရိယာပုံနဲ့လည်း24နာရီတဲ့ဘုန်းကြီးတို့အဲ့ဒီဣရိယာပုံ၄ပါးရွေးပါဆိုရင်ဘာရွေးမလဲမသိဘူး ဣဒ္ဓဣရိယာပုလားအဲတော့ဣဒ္ဓဣရိယာပုလေတကယ်တမ်းကြတော့မလုံမရှားကဲအိတ်လို့ရပါမလား24နာရီလုံးလုံးဘယ်လိုမှမနေနိုင်ဘူးတကူလုံးပူလာမှာပဲနော်အဲ့တော့ဒီဆရာတော်ဘုရားကြီးကတော့အင်မတန်ကိုနိုင်နေတော်မူခဲ့ပါအဲ့တော့ယောဂီကိုဆရာတော်ဘုရားကြီးကအဲ့လို ရက်ပြီးတော့ရှုမှတ်တဲ့အခါကဏ္ဍမှာအခုလိုပူလောင်ပြီးတော့တကူလုံးမီး မြှိုက်ထားသလောက်ပူလောင်တဲ့ဝေဒနာခံစားနေရပြီဆိုရင်ဆရာတော်ကြီးကယောဂီတို့ငရဲအပူကဒီတဲ့ပူတယ်ဆရာတော်ဘုရားကြီးကအားပေးတာငရဲအပူကဒီတဲ့ပူတယ်ငရဲအပူကို မခံခြင်းရင်ဒီခန္ဓာကဖောက်ပြန်တဲ့အပူလေးကို သိခံညာခန္ဓာကဖောက်ပြန်ပြီးတော့ပူတဲ့အပူလေးကိုသိခံညာဆိုပြီးဆရာတော်ကြီးက မြဲတမ်းအားပေးလိုက်တဲ့အခါကျတော့ယောဂီတွေကလည်းပဲပူရာကိုတခါသိခံပြီးတော့ရှုမှတ်အဲ့လိုရှုမှတ်ရင်းကတချို့တနာကြီးနှစ်နာရီသုံးနာရီပေါ့လေအခက်ခဲဆိုတာဘယ်နေရာမှမလွတ်ဘူးတဲ့လောကမှာဘဝရည်တည်ရေးအတွက်စီးပွားရေးလုပ်ရတဲ့ခံမှလည်းအခက်ခဲတွေရှိတာပဲအဲ့တော့ဒီတရားအထုတ်ရမှာလည်းပဲအခက်ခဲဆိုတာရှိတယ်ဒီအခက်ခဲတွေ့တိုင်းသာနောက်ဆိုရမယ်ဆိုရင်တဲ့ဒီလိုလူဘဝတောင်ရဖို့အခက်ခဲလိမ့်မယ် အဲ့ဒီတော့ဘာပဲဖြစ်ဖြစ် တောင်တွေ့ရင်လဲကြော်တဲတဲ့ဆရာတော်ကြီးကမြစ်တွေ့ရင်လဲချောင်းတွေ့ရင်လဲဖြတ်ကူဇွဲနဲ့အလုပ်လုပ်ပါနောက်မဆုံးနဲ့ဇွဲနဲ့ကြိုးစားပါဆိုပြီးတော့အဲ့လိုအားပေးပြီးတော့ကြိုးစားခိုင်းခဲ့ပါတယ်အဲ့လိုကြိုးစားလို့လည်းပဲတချို့ပုဂ္ဂိုလ်၃၄နာရီတော့ရပါတယ်ဆရာတော်ဘုရားကြီးရဲ့ဣရိယာပုနိုင်နှင်းပုံထိအောင်တော့မမိပါဘူးဒါကြောင့်ဒီဣရိယာပုနဲ့ရှုမှတ်ရင်လည်းပဲရှုမှတ်ရင်လည်းဒီမှာယုံနာ သဘောတွေမသိနိုင်ဘူးလားသိချာရပ်ပြီးတော့ကြာကြာလေးဣရိယာပုမြဲမြဲရှုသွားရင် ဖြစ်ပေါ်လာတဲ့ဝေဒနာလေးတွေရဲ့ဖြစ်ပျက်တွေရောမမြင်နိုင်ဘူးလားဗျာအားလုံးဖြစ်ပျက်ဉာဏ်တွေပေါ်ပြီးတော့ယရနေဇံတန်ဒုက္ခံတန်ဒုက္ခံတရဏတ္တဆိုတဲ့အတိုင်းအစင်းစင်းနဲ့အဲ့ဒီမှာဝိပဿနာဉာဏ်နေအစင်းစင်းတက်ပြီးတော့ကိရိတာအာသောကုန်ခန်းပြီးတော့ယန္နာဖြစ်သွားတဲ့ပုဂ္ဂိုလ်ဘုန်းကြီးတို့မြတ်စွာဘုရားသာသနာမှာရှိခဲ့ပါတယ် ရှိုံမဟုတ်ပါဘူးအများများဒီရက်တဲ့ဣရိယာပုနဲ့တရားရတာတွေရှိပါတယ်အဲ့ဒီကဒါရကလေးတစ်ခုထုတ်ပြောရရင်တိတ်တမထေဆိုတဲ့ယဟန်တော်လေးတစ်ပါးပါအဲ့ဒီဒိတ်တဆိုတဲ့မထေဟာလူပေါင်းလူလောကနေပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုနာကြားရပြီးတော့သာသနာတော် ဝင်လာတဲ့ပုဂ္ဂိုလ်ဖြစ်ပါတယ်သာသနာတော် ဝင်လာပြီးတော့ကံကြီးကံငယ်ဆောင်ပုံဆောင်နည်းတွေနားလည်ဖို့အဲ့ဒီမှာဇေတဝန်ကျောင်းမှာငါးနှစ်တာမြတ်နေ နေပြီးတဲ့အခါကျတော့မှမြတ်စွာဘုရားတန်ကမ္မထမ်းယူပြီးတော့တပါးတဲ့ဧကစားတွေတောထွက်ပြီးတော့တရားအထုတ်ပါတယ်တရားအထုတ်ဖို့အတွက်ပထမနေရာရှာရပါတယ်မိမိအထုတ်ဖို့အတွက်ကြောင်းသင်္ကန်းရှာရပါအဲ့ဒီမှာတဘာဝလှိုင်ခွေကြီးတစ်ခုကိုသူသွားတွေ့ပါတယ်တဘာဝလှိုင်ခွေကြီးတစ်ခုကိုသူသွားတွေ့တဲ့အခါကလည်းကြတော့ဩဒီလှိုင်ခွေကြီး ဒီမှာနေပြီးတရားအထုအရင်ကောင်းပါပဲစိတ်တွေကဖြစ်တယ်သို့တော်လည်းပဲလိုင်ကူကနေစရာရှိပေမဲ့လို့ဆွန့်ခံစားဖို့အတွက်တရားဒဂမတွေဆွန့်လောင်းလူမဲ့ပုံကိုလည်းရှိအောင်မှဆိုတော့အဲ့ဒီမှာပန်ဝန်းကျင်ကိုလိုက်ပြီးတော့ဆရာကြီးတွေကတိုးထဲမှာတိကင်းဆိုင်နေတဲ့တိုးတဲလေးတဲတွေ့အဲ့ဒီမှာသွားအဲ့ဒီရောက်တဲ့အခါကျတော့အဲ့ဒီကလည်းပဲတရားဓမ္မတွေကတရားတရားနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်တွေဆိုတော့အရှင်ဘုရားဆွမ်းအတွက်တော်ဖြင့် ရှင်ဘုရားကြောင်းကြတော်မမူပါနဲ့ဗျာတဲ့အရှင်ဘုရားဒီနိနာကလိုင်ကူမှာအရှင်ဘုရားနေပြီးတော့ဝါဆိုဝါကပ်ပြီးတရင်သုံးပြီးတော့နေမယ်ဆိုရင်လည်းပဲတပည့်တော်တို့လည်းပဲကုသိုလ်ပွားရပါတယ်အရှင်ဘုရားစွန့်အတွက်ကြောင်းကြမယ်နေတော်မူပါတပည့်တော်တို့စွန့်အတွက်တောင်းဝန်ယူလောင်းလှူပါမယ်ဘုရားဆိုတော့ဟောစွန့်အတွက်လည်းပြည့်စုံသွားပြီပြည့်စုံသွားတဲ့အတွက်ကြောင့်မို့အဲ့ဒီကြောင်းတင်ကားလေးအဲအဲ့ဒီလိုင်ကူမှာသွားနေဒီသီလနဲ့ပြည့်စုံတဲ့ ပုဂ္ဂိုလ်ရောက်လာတဲ့အခါကျတော့အဲ့ဒီမှာစောင့်နေတဲ့လိုင်ကူမှာစောင့်တဲ့နတ်တွေပေါ့အဲ့ဒီဘုံပစိုးယုတ်ကစိုးစတဲ့နတ်တွေဒီအောက်နတ်တွေဟာတိလန်းနဲ့ပြည်စုံတဲ့ပုဂ္ဂိုလ်ရောက်လာရင်ဒီလိုင်ကူမှာနေလို့ရသေးလားမရတော့မြင့်တဲ့နေရာလည်းနေလို့မရဘူးမြတ်တဲ့နေရာလည်းနေလို့မရဘူးလေတင်မှာလည်းနေလို့မရအဲ့ဒီမှာနေရာဖယ်ပေးရနေရာဖယ်ပေးရတော့ဘုန်းကြီးတို့အောက်နတ်တွေဆိုတာကလူတွေလိုပဲလို့ဆိုပါတယ် သားတွေသမီးတွေနဲ့သူတို့မှလည်းအဲ့လိုသားသမီးတွေနဲ့ဆိုတော့နေရာရွှေ့ပြရတော့ဘုန်းကြီးတို့ကိုယ့်ဟာကိုယ်ပဲစဉ်းစားကြည့်ပေါ့အိတ်တအိမ်ကနေတအိမ်ပြောင်းရရင်အနေထိုင်ကိုအတော်နဲ့မကြနိုင်ဘူးလေတော်တော်ဒုက္ခရောက်တယ်ခုထားတဲ့ပစ္စည်းတွေကထားနေကြနေရာမဟုတ်တော့ဟိုရှာရဒီရှာရဒုက္ခတွေရောက်အခုလည်းပဲဒီမိသားစုဒုက္ခရောက်ဒုက္ခရောက်တဲ့ကလူကြီးကတော့နေလို့ရပြီမယ်ကလေးကမရဘူး အိမ်ပြန်မယ်အိမ်ပြန်မယ်သူတို့နေနေကြအိမ်မပြန်မယ်ကြီးတဲ့ကလေးတွေကဖြစ်နေတော့မိဘမိခင်ဖြစ်တဲ့ပုဂ္ဂိုလ်ကချော့အဲ့ဒီမှာချော့ပြီးတော့ဒီကိုယ်တော်လေးကြာကြာနေမှာမဟုတ်ပါဘူးကွယ်ခဏနေပါခဏလေးသိခံလိုက်ပါအောင်ခဏသိခံလိုက်ပါအောင်တရေနရေနဲ့ဒီလိုနဲ့သိခံခိုင်းတာသိခံခိုင်းတာကိုယ်တော်လေးကလည်းဆုံးကအိမ်ကလည်းရှိတဲ့အခါကျတော့နေစရာလေးကလည်းပဲလှိုင်ကူလေးနဲ့ဆုံးကအိမ်ကလည်းရှိသတော့ ဒီနေရာတရားအထုဖို့အစဉ်ပြေဆုံးနေရာဖြစ်တယ်တိတ်ဆိတ်မှုလည်းရှိပါမှလူသူလည်းမရှိဘူးအဲ့လိုဆိုတော့ဒီနေရာကပြန်မှုစိတ်မကူတော့အဲ့ဒီလိုနဲ့တရက်နှစ်ရက်သုံးရက်လေးရက်ငါးရက်တပတ်နေလို့လည်းမပြန်ဆိုတော့အင်းကြည်ရတာဒီကိုတော့ပြန်မဲ့ပုံစံမပေါ်တော့ကုန်းနဲ့ကောထုတ်တော့ပြန်မှပြန်ပါတော့မလားအဲ့ဒီမှာ ပြန်မဲ့ပုံစံမတွေ့တော့မှအဲ့ဒီလိုင်ကူစောင့်တဲ့နတ်ကအကြံထုတ်တယ်ဒီကိုယ်တော်လေးရဲ့ ီလတွေညှိုးတာခြောက်တာကြောင်တာကြားတာစွန့်တာကွက်တာရှိသလားဒီကိုယ်တော်လေးရဲ့သီလတွေကိုသူဟာစစ်ဆေးကြည့်ကိုယ်တော်လေးဟာသာသနာတော်ဝင်ရောက်လာတဲ့အချိန်ကစပြီးတော့သီလဝိတ္တုဒီသီလစင်ကြယ်သီလကိုအညံ့နွားမခံခဲ့ဘူးဒီလိုနေလာခဲ့တာဆိုတော့အဲ့လိုရှာလိုက်တဲ့ကသီလညှိုးနွမ်းတာမရှိတော့ကိုကပဲလှုပ်ကြံပြီးတော့သီလညှိုးနွမ်းအောင်ကြိုးစားမှပဲဆိုပြီးတော့အဲ့ဒီစွမ်းကံအိမ်မှာရှိတဲ့ စွမ်းတကမရဲ့သားလေးကိုတခါလေလေပင်လိန်ထားတယ်နတ်ကင်ထားတယ်ဘာကင်ထားတာလဲနတ်ကင်ထားတယ်အဲဒီမှာကလေးကိုလေပင်လိန်ထားလိုက်တယ်လေပင်လိန်တိုင်းတော့ကလေးကလေပင်လည်းတက်လို့မရတော့ပါဇက်ကလည်းပဲဟာဘလို့မှပါဇက်ကလည်းစီးလို့မရပါဇက်ကြီးကလည်းပြဲရှာလည်းတက်လက်တရေတွေကတွဲနာရီတွေကတွဲမျက်ရည်တွေကတွဲဒုက္ခတွေရောက် အဲ့ဒါနဲ့နတ်ကသူ့ဟာသူကြံထားတာကိုအကြံနဲ့ဆိုတော့အဲ့ဒီအိမ်မှာလာပြီးတော့ပုကပြောတယ်တင့်သားလေးလေပင်ကြီးဒီလိုဖြစ်နေတာပျောက်ချင်လားလို့ဆိုတော့ပျောက်ချင်တာဘောမိပါပျောက်ချင်ပါလေဆိုတော့ပျောက်ချင်ရင်တဲ့အဲ့ဒီတင့်အိမ်မှာဆုံးခံကြွနေတဲ့ကိုတော်လေးစီကဆေးတောင်းတဲ့ဘာတောင်းခိုင်းတာလဲဆေးတောင်းခိုင်းတာဆေးတောင်းခိုင်းတဲ့အခါကလည်းကြတော့ဟိုက အင်္ဂါဆွမ်းတကမာကြီးဟင်းမတောင်းကျင်ဘူးဘုန်းကြီးစီကပစ္စည်းဘာမှမလုပ်ကျင်ဘူးအဲ့တော့ဘာမှမတောင်းကျင်ဘူးမဟုတ်ဘူးဆေးတွေပါလေပါတယ်တော့တဲ့ဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေဆိုတာကိုကျမ်းမာရေးအရာမကျမ်းမာတဲ့အခါဖြန်းလာတဲ့အခါဆေးဝါးလေးတွေဆောင်းလာရတယ်အဲ့တော့ဒီဆေးလေးတောင်းလိုက်ရင်အဲ့ဒီဆေးလေးတိုက်လိုက်ရင်ပြောင်းမယ်ပေါ့မတောင်းကျင်ဘူးဒီလိုဆိုရင်ကဲဆေးမတောင်းကျင်ရင် ကိုတော်လေးစီကကရိုနာတောင်းဘာတောင်းခိုင်းတာလဲဘုန်းကြီးတို့ကောင်းနေစက်တွေလေးတဲ့ခါလေးအထိုင်များတဲ့ပုဂ္ဂိုလ်အညောင်းကြည်တွေများတဲ့ခါကျတော့နာကရိုနာလေးရှူလိုက်ရင်နာချီတယ်လေနာချီတဲ့ခါကြောတက်တာတွေဒါတွေပြေပြောက်တယ်ဆိုတော့ဒီတောရဆောက်တည်ကြတဲ့ပုဂ္ဂိုလ်တွေတောထဲမှာတရားထုတဲ့ပုဂ္ဂိုလ်တွေဒါလေးတွေဆောင်ရတယ်ဒါမှမဟုတ်ကရိုနာဆိုတဲ့နာချီတဲ့နာ အဲ့ဒီခြေတဲ့နာလေးကိုဘုန်းကြီးကဒါဒီအကြောင်းလေးပြောရင်ဘုန်းကြီးကမဟာစီရိတ်တာတုန်းကအကြောင်းကိုသွားသွားတတိရတယ်။မဟာစီရိတ်တာမှာဆရာတော်ကြီးဥတ္တဝရဆိုတာရှိတယ်။အမျိုးသမီးယောဂီတွေတရားစစ်တာ။ဘုန်းကြီးကတချမ်းတဝက်စစ်တယ်ပေါ့ဘုန်းကြီးကရောက်ဆက်မြို့သမီးယောဂီတွေစစ်တယ်ဆရာတော်ကြီးကရဲရတဲ့မြို့သမီးယောဂီတွေတရားစစ်တယ်တရက်မှာနေရတက္ကကြီးတယောက်ကလာတယ်ဘုန်းကြီးလည်းမြင်တယ်တွေ့တယ် နေရာတကာကြီးလာပြီးတော့ဆရာတော်ဗျာတဲ့ဆရာတော်တို့ဒီရိတ်တာကြီးကတော့ယောဂီတွေလည်းအများကြီးတဲ့တရားအထုရတာအချိန်ပြည့်အထုရတာဆိုတော့တဲ့ဒီကရုဏာအရှင်ပြတို့လိုမှာပဲဗျာတဲ့အသုံးတက်မှာပဲတဲ့ပလင်းကြီးကလည်းအရှိကြီးပဲကြီးပဲပလင်းကြီးအဲ့လိုပလင်းကြီးနဲ့အဲ့ဒီမှာဆရာတော်တို့ဒီမှာအသုံးပြုအောင်မို့ဒီပြီးတော့ဖော်လာပါတယ်ဗျာတဲ့ဆရာတော် ဒီယောဂီတွေပါလေအကျော်တွေပါလေခြင်းတွေအကျော်တက်တယ်ဆိုရင်ဒါလေးနားလေးရှူလိုက်ရင်ခြိလိုက်တာနဲ့အကျော်ခြင်းတွေပြပြောက်သွားမယ်ပေါ့ဒါလေးအဲ့ဒီမှာလူတာအေးကွာ ကောင်းလိုက်တာလေဘုန်းကြီးကဆရာတော်ကလည်းပြောတယ်ပြောပြီးတော့ဒါလေးကိုကိုနန်းနေကိုမထားသေးဘူးတွေ့တဲ့ယောဂီတယောက်ကဟဲ့ယောဂီရော့ရော့ဒီ plane ကိုယူသွားဓမ္မယုံမောယူသွားအဲ့ဒီမှာတင်ထားလိုက်ဓမ္မယုံသွားဓမ္မယုံမောယူသွားပြီးအဲ့ဒီ plane ကြီးတင်ထားခိုင်းလိုက်တယ် နောက်ကြမှာနေ့လေကြမှာဆရာတော်ကရောက်ရင်ပြောမှလေသူကတရားဟောရင်အဲ့ဒီမှာကရုဏာရှိတယ်ပါညာပြောဖို့တင်ခိုင်းလိုက်တယ်တင်ခိုင်းလိုက်တဲ့အခါမှာအဲ့ဒီပုံမှာယစာပလင်းလှူတဲ့ပုဂ္ဂိုလ်ကအမြဲရှိတယ်ယစာပလင်းယစာပလင်းလှူတဲ့ပုဂ္ဂိုလ်ကအဲ့ဒီနေရာယစာကုံသွားတော့အဲ့ဒီယစာပလင်းယူသွားတယ်ယူသွားတဲ့အချိန်ဒီကရုပလင်းကြီးကရုဏာပလင်းကြီးအဲ့ဒီပေါ်ရောက်တယ်ကရုဏာပလင်းကြီးကရောက်နေတော့ယောဂီတွေက စွန့်နေပါလေစားစားပြီးတဲ့ခါကျတော့ဈဉ္ဉံလျှောက်လျှောက်ရင်းနဲ့ဒေါ်ရကျတယောက်ကအဲ့ဒီကရိုနာပလင်းကြီးကိုဖွင့်ပြီးတော့ဒီခါလေးလက်ဖွားလေးတက်လက်ဖွားလေးတက်ပြီးပါဇက်တဲ့ဒီခါလေးလက်နဲ့နဲ့ရက်ယုံမဟုတ်ပါဇက်တဲ့ပြစ်တဲ့ရည်လေးနဲ့ကလောကလောဆိုတောက်ချရည်နဲ့ကလောကလောဆိုတောက်ချကိုတယောက်ကလာဒီကရိုနာလေးရစမ်းလုပ်ပြီးတောက်ချအဲ့ဒီလိုနဲ့ကရိုနာပလင်းကြီးကုန်ဟဲ့ ယောဂီတွေကလည်းပဲအများကြီးဘုန်းကြီးတို့ဒီတာမန်အချိန်ကိုပဲဘုန်းကြီးတို့အဲ့ဒီမှာမာစီဆရာတော်ဘုရားကြီးနားမှာတရားပြခြင်းတုန်းကတာမန်အချိန်ကိုပဲအမျိုးသမီး300ရှိတာအဲ့လောက်များတယ်ဒါတစ်ကြောင်းလုံးဆိုရင်900ကျော်လောက်ရှိတယ်ဒါအမြဲအမြဲနော်ဒါနှစ်ပေါက်ကြီးနော်အဲ့လောက်ကိုယောဂီကများဟိုတခြားအချိန်တွေဆိုရင်3-4တောင်ရှိတာအဲ့လိုရှိတာဆိုတော့ဒီနေရာမှာတာမန်အချိန်တောင်မှအဲ့လောက်များတော့ဒီဟာတွေကဟိုတယောက်ကတခါတယ် ဟိုရစားပလင်းကြီးကဟိုကုံသွားလို့လူမဲ့ပုဂ္ဂိုလ်အဲ့ဒီပလင်းကြီးယူသွားပြီးပြန်ထက်အဲ့ဒီချိန်မှာဒီကရုဏာပလင်းကြီးအဲ့ဒီပေါ်ရောက်သွားတော့ရစားပဲထင်ပြီးတော့လူတွေကအဲ့ဒီစွန်းစားပြန်နေလေဆရဏာကြီးဆိုရင်တရားတက်ရတာနိအဲ့ဒီမှာတရားတက်ရတာဆိုတော့အဲ့ဒီမှာတယောက်ကလည်းပဲအဲ့ဒီအကြီးလက်ဖွားလေးထည့်ပြီးပြက်ထည့်ပြီးတော့ရေဒီကလောကလောနဲ့မြူချပြန်တယောက်ကလည်းလူမြူချပြန်နဲ့လှုပ်ကြတယ်နေ့လေနှစ်နာရီကြတော့တရားပွဲပေါ့နေ့လေနှစ်နာရီကြတရားပွဲကြတော့ဆရာတော်က တရားဟောလာရင်ကနေပြီးတော့ဆရာတော်ကယောဂီတွေကြောတွေတက်လို့ဘာတွေဖြစ်လို့ရှိရင်ဟိုးပေါ်ကဟိုမှာပလင်းကြီးတွေ့တယ်မို့လားအဲ့ဒီပလင်းကြီးကအဲ့ဒါကရိုနာအဲ့ဒါကိုရှူကရိုနာကိုရှူပါဆိုတော့မှယောဂီတွေကအကုန်လုံးကစားပြီးနေပလင်းကြီးတွေဘာမှမကြံတော့အဲ့မှာဘာမှမကြံတော့ယောဂီတွေကအကုန်ကြည်ကြရတယ်ကိကိနေ အကုန်လုံးရည်ကြဟိုကကရုဏာရှူရမယ့်ဟာကိုအကုန်လုံးကရက်စားမှတ်ပြီးတော့အကုန်ရက်ပလိုက်ကြတာဆိုတော့အဲ့ဒါဝိုင်းရည်ကြရည်ကြတဲ့အခါကျတော့ဆရာတော်ကဘာဖြစ်ကြတာတော့အဲ့ဒါမနေ့ကမှပဲလာလှူသွားတာဘယ်အတကဟန်လာလှူသွားတာသူကပြောတာဘဝကြီးရည်တော့မှဘာဖြစ်တာတော့မေးတော့မှဟိုယောဂီစောင့်တဲ့ပုဂ္ဂိုလ်ဟာပလင်းကြီးတဲ့ဘာမှမရှိတော့ဘူးဖေ။ဟဲ့ဘယ်လိုလုပ်ပြလိုက်ကြတာလို့ဘယ်လိုလုပ်ပြလိုက်ကြတာလို့ဆိုလေရည်လေးဘယ်လိုလုပ် နောက်ကြတော့မှအဲ့ဒါရက်စမ်းမှတ်ပြီးရက်လိုက်ကြတယ်ဘုရားဆိုတော့မှဟောမလေးကြည်စမ်းမဟုတ်သိသေးတာဆိုရင်ငါဒုက္ခရောက်တော့မှာပဲအဲ့တော့နှာပလင်းကြီးကိုရက်စမ်းမှတ်ပြီးကိုရက်ပြကြတရားမှုအညောင်းညာတွေပေါ့အခုတရားအထုတ်ကြတဲ့ပုဂ္ဂိုလ်တွေဆိုတာကဒီကရုဏာဒါလေးရှူလိုက်လို့ရှိရင်နှာချီတယ်ချီရတဲ့အတွက်ကြောင့်ကြောချင်နေပြေပြောက်တယ်ပေါ့နော်ဒါကြောင့်မို့အခုအဲ့ဒီကိုရိုလေးထံမှာကရုဏာပါတယ် အဲ့ဒါလေးတောင်းပြီးတော့တင့်သားလေးကိုဒိနှာလေးဒီနှာခေါင်းဝါလေးတိပေးလိုက်ဒါဆိုရင်တင့်သားယောဂပြောင်းလိမ့်မယ်ဟိုကလည်းကောင်းရမ်းတယ်မတောင်းညင်ဘူးပဲဘုန်းကြီးစီကဘာမှမတောင်းညင်ဘူးတာနဲ့နှက်ကဘယ်လိုမှကြံမရတော့ကဲဒီလိုဆိုရင်အဲ့ဒီကိုတော်လေးရဲ့ခြေတော့ကိုဆေးတယ်ခြေသေးရေရောမရနိုင်ဘူးလားဟိုကရနိုင်တယ်ဒါကတော့ရနိုင်တယ်တောင်းစီရမလို့ရနိုင်တယ် ကြရနိုင်တယ်ဆိုရင်အဲ့ဒီခြေစည်းရည်လေးတောင်းပြီးတော့ခြေစည်းရည်လေးယူပြီးတော့တင်သားကိုတောက်လိုက်ရည်လေးနဲ့တောက်လိုက်ပျောက်သွားလိမ့်မယ်ဆိုတော့ဒါနဲ့ကိုရောလေးဆုံးခံကြွလာတဲ့အခါကလာကြတော့ဘုန်းကြီးတို့ဟိုမှာခင်လေးခင်းထားတယ်ခင်လေးဟိုမှာကိုရောလေးထိုင်နေထိုင်တဲ့အခါခြေတော်လေးကတွင်လန်းလေးချထားတယ်အဲ့ဒီမှာရှင်ဘုရားရှင်ဘုရားဟိုမှာလေကြားလေးကလာခဲ့ရတာဆိုတော့ရှင်ဘုရားခြေတော်မှာလည်းပဲရှင်လေးပါတယ်နဲ့ဒီလိုရေဆေးပေးဦးမယ်ဘုရားဆိုပြီးတော့ဓမ္မကြီးကရေခွက်ယူလာအောက်ကရေစလုံးခံပြီးတော့ အဲ့ဒီမှာကိုတော်လေးရဲ့ခြေတော့ကိုရေလောင်းချပြီးတော့အောက်ကရေလုံးခံထားခံထားပြီးတော့အဲ့ဒီရေလေးနဲ့ယူပြီးတော့သူ့သားကိုတောက်လိုက်တာနတ်ပြောတဲ့အတိုင်းပဲပျောက်သွားသူကင်ထားတဲ့ဟာဆိုတော့သူကသူပျောက်ပြီးပျောက်အောင်လုပ်ပေးလိုက်တာပေါ့အဲ့ဒီမှာပျောက်သွားဒါနဲ့ကိုတော်လေးအိမ်မှာဆုံးမကတ်ဆုံးမလောင်းလူကတ်ပြီးတော့ကိုတော်လေးပြန်လာတယ်ပြန်လာလို့ဒီလှိုင်ကူပေါင်းဝကိုရောက်တဲ့အခါကျတော့အဲ့ဒီလှိုင်ကူပေါင်းဝစောင့်တဲ့နတ်ကဘယ်နဲ့လဲဆေးဆရာကြီးပြန်လာပြီလား ထေလုံးငေါ်လုံးနဲ့မေးလိုက်တာအဲ့ဒီမှာဆေးဆရာကြီးလို့ခေါ်တော့ရဟန်းတော်လေးကသင်ဘသူလဲကျွန်ုပ်ဒီလိုင်းကိုစောင့်တဲ့နတ်ပဲကျွန်ုပ်ကိုဘာကြောင့်ဆေးဆရာခေါ်တာလဲငါကိုဘာလို့ဆေးဆရာခေါ်တာသင်ဆေးကုနေလို့လေကျွန်ုပ်ဘယ်တော့မှဆေးမကုဘူးဘုန်းကြီးတို့ယဟန်တော်များမှဆေးမကုကောင်းပါဘူးယဟန်တော်တို့မြည်သည်ဆေးမကုကောင်းပါဘူးဘေးရင်မဟောကောင်းပါဘူးတမ်းမြိုက်ကောင်းပါဘူး ယရဏတိပါဘုရားနိုင်ပါညာဆိုတာဒီတရားမျိုးတွေမပေးကောင်းပါဘူးရဟန်းတော်များမှာအဲ့လိုဆိုတော့အဲ့ဒီမှာဒီကိုယ်တော်လေးကိုဟိုကတိခါဘုံနဲ့ဆွဆွဲခြင်းလို့လုပ်နေတာလေဒါမှမဟုတ်တိခါဘုံနဲ့ဆွဆွဲခြင်းလို့သူကိုယ်တိုင်သူကိုယ်တိုင်ထွင်တဲ့ဟာထောင်ချောက်ဆင်ထားတာလေအဲ့တော့ဒီကိုယ်တော်လေးကသာရုံအင်းလို့ပေးလိုက်ရင်ပါတဲ့ဟာလေးပေးလိုက်ရင်ဒါသွားပြီဝိနည်းတိခါဘုံရဒါညှိုးနှောင်းသွားပြီအဲ့တော့ညှိုးနှောင်းသွားရင်သူကြီးကြီးလှိုင်ကူကနေမောင်းချမှာ အဲ့တော့အဲ့လိုမောင်းချမှာဆိုတော့မောင်းချခြင်းလို့လည်းပဲသူကသူထွင်တယ်ထွင်ပေမဲ့ကိုလိုလေးကမပါဘူးသူ့ရဲ့ဟာမပါတဲ့အတွက်ကြောင့်မို့ဘာမှသူ့မှာသိခါဖို့ညှိုးနှမ်းတာမရှိဘူးအဲ့လိုနဲ့သင်စဉ်းစားပါလေတဲ့သင်ဆေးမကူဘူးလားအခုမကူခဲ့ဘူးပေါ့ဘယ်တော့မှမကူခဲ့ဘူးအဲ့လိုနောက်နောက်ကလည်းမကူခဲ့ဘူးအခုလည်းမကူဘူးဆိုတော့ဒီကနေ့ရောဆိုတော့မေးလိုက်တယ်ဒီနေ့လည်းငါမကူဘူးတင်းရဲ့ဆုံးကရင်ကကလေးကိုတင်းစေးကူခဲ့တယ်မို့လားမကူဘူး ငါနဲ့ဘာမှမဆိုင်ဘူးငါပြောကမပါဘူးအဲ့ဒီမှာငါ့ကိုခြေတော့ကိုရေးလာစေးတယ်ငါခြေတော့ဆေးရည်နဲ့တင့်ကလေးကိုပက်လိုက်တောင်းလိုက်ပြောင်းလိုက်မယ်လို့ငါတခွန်းမှမပြောခဲ့ဘူးငါရဲ့စိတ်ဆန္ဒနဲ့ပါပြီးခိုင်းတာမဟုတ်ဘူးသူဟာသူခြေတော့လာလောင်းတယ်လောင်းပြီးတော့ခြေဆေးရည်ယူတယ်ယူပြီးတော့တောက်တယ်ဒါပဲသူဟာသူပြောက်တာတော့ငါမသိဘူးငါကုတာမဟုတ်ဘူးဆိုတော့မှအဲ့ဒီမှာ ဒီဟန်တော်လေးကစဉ်းစားမိတယ်။အော်ဒီနတ်ဟာငါ့ကိုအပြစ်ရှာနေတဲ့နတ်ပဲ။ငါ့ကိုအပြစ်ရှာနေတဲ့နတ်ပဲ။တကယ်တော့ငါရဲ့သီလတွေသူနတ်မျက်စိနဲ့လိုက်ပြီးကြည့်တာတောင် သူမမြင်တော့အောင်ဖြစ်နေတယ်။ငါသီလတွေကရောဘယ်လိုလဲ။ငါယဟန်ပြုခဲ့တဲ့အချိန်ကစပြီးယနေ့တိုင်အောင်ဘယ်လိုနေလဲဆိုပြီးသူသီလကိုသူဆင်ခြင်ကြည့်တာ။အဲ့ဒီမှာဆင်ခြင်လိုက်တဲ့အခါကလည်းကြတော့မိမိသီလတွေဟာခယူသင်းပုတ်တဲ့ကဲ့သို့ဖြူစင်ဝန်းသက်ပြီးတော့ စင်ကြယ်နေတာတွေ့ရတဲ့အခါကျတော့ကိုတော်လေးဝမ်းသာမလားဝမ်းနည်းမလားဝမ်းသာမယ်အဲ့ဒီမှာဝမ်းသာတဲ့ပီတိစိတ်တွေပီတိပါမောက္ခတွေတခုလုံးဝမ်းသာစိတ်တွေဖြစ်တာပီတိပါမောက္ခတွေဖြစ်အဲ့ဒီဝမ်းသာတဲ့ပီတိကိုပြန်ပြီးတော့ဝိပဿနာရှုတာအဲ့ဒီမှာဝိပဿနာရှုတာဝမ်းသာတယ်ဝမ်းသာတယ်ရှုတယ်အဲ့ဒီကနေမှခန္ဓာကိုယ်မှာပေါ်လာတဲ့အာယုန်တိုင်းကိုရှုသွားရင်ကနေပြီးတော့နောက်ဆုံး ဝိပဿနာဉာဏ်နေမဉဏ်နေဆင်းဆင်းတက်ပြီးတော့ကိရိတာအသောကုန်ခံပြီးယန္နာမထေမြတ်ကြီးဖြစ်သွားတာလိုင်ကူဘဝမှာ ထိုင်ရင်လားရပ်ရင်လားရပ်ရင်နဲ့ဒါကြောင့်ရပ်ပြီးတော့ရှုမှတ်လို့ရောတရားမရဘူးလားတရားရနိုင်တယ်ဒါကြောင့်ရပ်တဲ့ဣရိယာပုနဲ့လည်းပဲတရားရှုပါရှုရင်တရားလည်းတွေ့နိုင်တယ်တရားလည်းသိနိုင်တယ်တရားလည်းမြင်နိုင်တယ်နော်နောက်တစ်ခါထိုင်တဲ့ဣရိယာပုဘုန်းကြီးတို့အချိန်ကတော့ပြည့်ပြီ သို့တော်လည်းပဲဒါလေးကိုထိုင်တဲ့ဣရိယာပုဆိုတာအထူးပြောစရာမလိုပါဘူးခုနေ့စဉ်နေ့စဉ်တရားထိုင်ပြီးတော့ရှုမှတ်တယ်ထိုင်ရှုမှတ်ရင်းနဲ့တရားတွေ့တာတွေကတော့နည်းနည်းလေးလားအများကြီးလားမြတ်စွာဘုရားလက်ထက်ကမရေတွက်နိုင်လောက်အောင်ထိုင်ရှုမှတ်ရင်းနဲ့တရားရတာတွေအများကြီးဒါအထူးပြောစရာမလိုနောက်လျောင်းဆက်ပြီးတော့ရှုမှတ်ရင်းနဲ့တရားရသွားတယ်ဒါကြောင့်မို့အိယာဝင်တဲ့အခါမှာလည်းပဲဒီတိုင်းအိယာမဝင်ရဘူးရှုမှတ်မှုလေးနဲ့ပဲအိယာဝင်ရတယ်

အဲ့လိုရှုမှတ်ပြီးတော့မှနောက်ငြိမ်သွားပြီဆိုမှအိတ်တယ်ထီတယ်လို့ပဲမှတ်မှတ်ဖောင်းတယ်ပိန်တယ်လို့ပဲမှတ်မှတ်သို့မဟုတ်ဝင်လေထွက်လေသည်ပဲမှတ်မှတ်ခြိုက်တယ်လို့ရှုမှတ်လို့ရတယ်ရှုမှတ်မှုလေးနဲ့ပဲအိပ်ပျော်သွားရမယ်နိုးလာရင်လည်းပဲရှုမှတ်မှုလေးနဲ့ပဲပြန်နိုးလာမယ်အဲ့လိုလျောင်းဆက်တဲ့အချိန်လေးမှာတရားရှုမှတ်ရင်းနဲ့ရှုမှတ်ရင်းနဲ့တရားရသွားတဲ့ပုဂ္ဂိုလ်ဟာဘုရားတို့မြတ်စွာဘုရားသာသနာမှာအင်မတန်ထင်ရှားခဲ့တဲ့ညီတော်အာနန္ဒာဖြစ်ပါတယ်ဘယ်သူပါလိမ့်မလဲ ဒီတော့အာနန္ဒာဣရိယာပု၄ပါးမှ အလွတ်ယဟနာဖြစ်တာဒီပုဂ္ဂိုလ်ကအင်တန်ထူးခြားတဲ့ပုဂ္ဂိုလ်ပါပဲပရိနိဗ္ဗာန်စံတော့လည်းပဲအင်တန်ထူးခြားတဲ့ပုဂ္ဂိုလ်ပါပဲသူများလို့အောက်မှာမဟုတ်ဘူးကောင်းကင်မှာတက်ပြီးပရိနိဗ္ဗာန်စံတာအဲ့ဒီလိုထူးခြားပါလေအခုဒီတရားရတော့ယဟနာဖြစ်တော့လည်းပဲဒီတိုင်းပါမြတ်စွာဘုရားပြိဋိဘံစံပြီးတဲ့နောက်မြတ်စွာဘုရားဟောကြားထားတဲ့တရားတွေပြည့်စည်သွားမှဆိုလို့သံဃာယနာတင်မှာ တန်ခါရဏတင်တဲ့အခါမှာညီတော်အာနန္ဒာမပါလို့ကိုမဖြစ်ဘူးတန်ခါရဏကဘာကြောင့်လဲဆိုတော့ညီတော်အာနန္ဒာမြတ်စွာဘုရားဟောသမျှတရားတွေအကုန်လုံးနာထားမှတ်သားထားတဲ့ပုဂ္ဂိုလ်ဖြစ်တယ်။ဒါကြောင့်မို့ညီတော်အာနန္ဒာဓမ္မဗန္ဒာကာရိကလို့ခေါ်တယ်။ဓမ္မဗန္ဒာကာရိကဆိုတာတရားဗန္ဒာဆိုတဲ့ဒီပုဂ္ဂိုလ်ကတရားဗန္ဒာဆိုကြီးတရားဗန္ဒာတိုက်ကြီးပဲသူကမြတ်စွာဘုရားရဲ့တရားတွေသူ့တဏ္ဍာအကုန်လုံးရှိတယ် အဲ့ဒါကြောင့်မို့ तू မပါလို့ကိုဒီသင်္ဃာယနာတင်လို့မရတော့သူ့ကိုယဟန္တာဖြစ်အောင်ကျင့်ခိုင်းတာအာလုံးစင်ကြယ်တဲ့သံဃာယနာတင်ပွဲကြီးဖြစ်ခြင်းတဲ့ယဟန္တာတွေကြီးတဲ့ကိလေသာကင်းတဲ့ပုဂ္ဂိုလ်တွေကြီးတဲ့ဒါပေမဲ့ညီတော်အာနန္ဒာမပါလို့ကလည်းမဖြစ်တော့ညီတော်အာနန္ဒာကိုတရားအထုတ်ခိုင်းရတယ်။ तू လည်းကြိုးစားအထုတ်တယ်။သို့တော့သူ့မှာကနိလေခြင်းအချိန်မှာအထုတ်ချိန်မရချအောင်။နိလေမှာမြတ်စွာဘုရားပြိဋိဘံဆံပြီးတဲ့ပြီးဆိုတော့လူတွေကအားလုံးကပူဆွေးဝမ်းနေနေကြတယ် အဲ့ဒီဝမ်းနည်းပူဆွေးမှုတွေကိုညီတော်အာနန္ဒာကိုလာလာတွေ့ပြီးတော့ဖြေဖြောက်ကြညီတော်အာနန္ဒာကပြန်ပြန်ပြီးတော့နှစ်သိမ့်ပေးအဲ့ဒီမှာညီတော်အာနန္ဒာပဲမြတ်စွာဘုရားအကြောင်းသိတာကိုညီတော်အာနန္ဒာပဲမြတ်စွာဘုရားနဲ့အတူတကွပါနေတာဆိုတော့အဲ့ဒါနဲ့နေ့မှတရားအထုတ်ခြင်းမရတော့ညာပိုင်းမှတရားအထုတ်တယ်ညာပိုင်းမှတခါတဲ့တရားကြိုးစားအထုတ်တယ်နောက်ဆုံးတဖြည်းဖြည်းနဲ့တန်ခါရဏတင်ဖို့ဟာနိကတ်လာပြီမနေ့ဖန်ဆိုရင်တန်ခါရဏတင်တော့မယ်ပဲဆိုပါစို့ အဲ့ဒီမှာနိကလာတဲ့အချိန်မှာဒီမှာလည်းပဲယဟန္တာကမဖြစ်သေးဘူးကြိုးစားနေတယ်ဒါနဲ့နောက်ဆုံးအနေနဲ့ဒီခါလဲအဲ့ဒီတညာလုံးဈဉ္ညာလျှောက်ပြီးရှုမှတ်နေတယ်ဘယ်လိုရှုမှတ်နေတာလဲဈဉ္ညာလျှောက်ပြီးတော့ဒီခါလဲရှုမှတ်နေတယ်တရားမှတ်နေထိုင်လဲရှုမှတ်မှာပါပဲအဲ့ဒါကိုတော့ဇာထဲမှာတော့ဈဉ္ညာလျှောက်တာကိုအဓိကထားပြီးပြီးရေးထားလို့အဲ့ဒီမှာဈဉ္ညာလျှောက်ပြီးတော့ရှုမှတ်တယ်ဈဉ္ညာလျှောက်ရှုမှတ်တဲ့အခါမှာလဲပြင်ပန်းလာပြီ ဒါပေမဲ့ဘာမှတရားရဲ့အရေးအယောင်တော့မထင်တော့စိတ်သက်တည်ချတယ်ငါတရားမှရနိုင်ပါမလားဒါပေမဲ့လို့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကပြိဋိဘာမစမ်းမိမှညီပွားလိမ္မာအာနန္ဒာတဲ့ငါဘုရားမရှိတဲ့နောက်ပိုင်းမှာသင်တရားတွေအထုရင်သင်မှာတရားသူရနိုင်တဲ့ပါရမီသူရှိတယ်လို့မြတ်စွာဘုရားကဗျာဒိတ်တော်ချမှတ်ထားခဲ့တော့အဲ့ဒါလေးပြန်ကြားပြီးပြန်ကြိုးစားအဲ့ဒီလိုနဲ့နောက်ဆုံးဩငါဝိရိယတွေများလွန်းနေလို့လားမသိဘူးအဲ့တော့ဝိရိယတွေလွန်းနေလို့ဖြစ်လိမ့်မယ် ငါခိတ္တခဏနားလိုက်အောင်မယ်ပြီးရင်ပြန်ပြီးတော့မလုပ်မလဲအာထုံမယ်အဲ့တော့ခိတ္တခဏနားမယ်ဆိုတော့မှတ်စိတ်ကလေးနဲ့မိမိရဲ့ဂရင်ညောင်ဆောင်ရှိတဲ့နေရာသွားဂရင်နဲ့ရောက်တော့ရက်တယ်ရက်တယ်မှတ်တယ်အဲ့ဒီမှာရက်ပြီးတော့မှထိုင်ကျင်တယ်ထိုင်ကျင်တယ်မှတ်တယ်ဂရင်ပေါ်မှာထိုင်ချလိုက်တော့မှထိုင်နေထိုင်နေထိုင်နေမှတ်တယ်စိတ်ကိုတင်းထားတာလားလျှော့ချနေတာလားလျှော့ချနေပြီ အဲ့ဒီကနေပြီးတော့ဂရင်မောထိုင်မိပြန်တော့လည်းပဲတညာလုံးဈဉညာလျှောက်တော့ခါတွေရောကိုယ်တွေရောတောင့်တင်းနေတော့လဲခြင်းစိတ်မပေါ်ဘူးလားအဲ့ဒီမှာလဲခြင်းစိတ်လေးကိုလဲခြင်းနဲ့လဲခြင်းနဲ့မှတ်တယ်အဲ့ဒီမှာစိတ်ကိုလျှော့ချလိုက်တော့လဲချလိုက်တဲ့အခါတော့လဲတယ်လဲတယ်လဲတယ်အဲ့ဒီမှာလဲတယ်လို့မှတ်တဲ့အခါမှာတစ်ချက်မှတဆင့်ကြသွားလိုက်လဲတယ်မှလိုက်တဆင့်ကြသွားလိုက်လဲတယ်မှလိုက်တဆင့်ကြသွားလိုက်လဲတယ်မှလိုက်နဲ့ ခန္ဓာကိုယ်ကြီးအစင်းစင်အောက်ကိုကျနေတဲ့သဘောလေးဟာခါနဲ့ခန္ဓာကိုယ်ကြီးကျလိုက်ပြက်သွားလိုက်နောက်တစ်ဆင့်ပြက်သွားလိုက်နောက်တစ်ဆင့်ပြက်သွားလိုက်နဲ့အဲ့ဒီမှာဖြစ်ပျက်တွေဒီခါနဲ့တန်းမြင်တယ်အဲ့ဒီမှာတန်းပြီးတော့မြင်တော့ခန္ဓာကိုယ်ကြီးကလည်းတဖြည်းဖြည်းကျလိုက်အဲ့ဒီဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်နဲ့ဝိပဿနာဉာဏ်တွေကအစင်းစင်အဲ့ဒီမှာဉာဏ်တွေအစင်းစင်တက်ပြီးတော့နောက်ဆုံးသူ့ရဲ့ခြေထောက်ကလည်းအောက်ကကျန်းကနေလွတ်သွားပြီခြေထောက်ကလည်းကျန်းကလွတ်သွားပြီသို့တော့ အိတ်တယ်ဆိုတာကခေါင်းအုံးနဲ့ခေါင်းနဲ့ထိမှအိတ်တာဟုတ်တယ်မလားအခုခေါင်းအုံးနဲ့ခေါင်းနဲ့ကလည်းမထိသေးဘူးကြမ်းနဲ့အဲ့ဒီမထိသေးဘူးကြီးခြေထောက်ကလည်းကြမ်းနဲ့လွတ်ပြီခြေထောက်ကကြမ်းနဲ့ထိနေတယ်ဆိုရင်လည်းပဲဒါကဣရိယာပုတစ်ခုထိုင်တဲ့ဣရိယာပုပဲဖြစ်ဖြစ်လဲတဲ့ရတစ်ခုခုပဲသူယူရမယ်ခုခေါင်းနဲ့ထိတယ်ဆိုရင်လည်းလဲတဲ့ဣရိယာပုကြမ်းနဲ့ခြေထောက်ကမလွတ်သေးဘူးဆိုရင်လည်းပဲထိုင်တဲ့ဣရိယာပုအဲ့တော့အခုဒီခြေထောက်ကလည်းကြမ်းကလွတ်သွားပြီ ခေါင်းကလည်းခေါင်းအုံးနဲ့မထိခင်အဲ့ဒီအချိန်မှာပဲဝိပဿနာဉာဏ်အားဖြင့်အစဉ်စဉ်ပြည့်စုံပြီးတော့မဲ့အစဉ်စဉ်ဖူစဉ်စဉ်ဆက်ရောက်ကိလေသာအာသောကုန်ခံပြီးယဟန္တာမထေရဖြစ်သွားတာဣရိယာပု၄ပါးမှာအလွတ်ယဟန္တာဖြစ်တာနော်အေးရင်ဖြစ်တာမဟုတ်ဘူးလျှောင်းစဉ်ဖြစ်တာဘယ်ချိန်မှာဖြစ်တာလဲလဲလျောင်းစဉ်မှာဖြစ်သွားတာဒါကြောင့်အိယာဝင်တဲ့ခါမှာအိယာဝင်တဲ့အချိန်ကစပြီးတော့ရှုလို့ရှုဖို့မလိုဘူးလား အိယာဘောရောက်မှစောင့်ချုံပြီးတော့ရှုရမှာမဟုတ်ဘူးနော်အဲ့တော့အိယာဘောအိယာဝင်တဲ့ချိန်ကစပြီးတော့ရှုပါရှုရင်ဒီလိုလဲလျောင်းစင်မှလည်းပဲရှုမှတ်ရင်တရားမတွေ့နိုင်ဘူးလားတရားရောမရနိုင်ဘူးလားကဲဒါကြောင့်ဣရိယာပု၄ပါးဘယ်ဣရိယာပုနဲ့ပဲရှုရှုရှုခြင်းနဲ့ဣရိယာပုရှုတရားရနိုင်သည်ဟုတ်တယ်မလားဒါကြောင့်ဣရိယာပုရွေးเสียရလိုသေးလားဣရိယာပုရွေးเสียမလိုဘူးနော်

ရုပ်စွန်းအားဖြင့်ဒီအညစ်အကြေးစွန်းတဲ့အချိန်မှာတောင်တတိမလို့ရဘူးဆိုရင်အခြားဘယ်နေရာမှာမှလွတ်เสียလိုသေးလားမလိုတော့ဘူးဒါကြောင့်မို့နေရာရွေးเสียများလိုသေးလားဘယ်နေရာမှာဖြစ်ဖြစ်ရှုမှတ်လို့မရဘူးလားနောက်တစ်ခါအချိန်ရွေးเสียလိုသေးလားဟေးမနေ့အာယုန်တက်မှာပဲမနေ့စောစောလေးထပြီးဖះပန့်ကရေချမ်းကပ်ပြီးတရားထုတ်မယ်အဲ့ဒီအချိန်လေးလည်းမရွေးပါနဲ့ မနေ့ပဲဖြစ်စီနေ့ပဲဖြစ်စီညပဲဖြစ်စီအိတ်မပြုံမချင်းဘယ်ချိန်မှာပဲဖြစ်ဖြစ်အထုတ်လို့မရဘူးလားအေးဒါကြောင့်မို့ဒီဣရိယာပု၄ပါးရှုမှတ်ရင်ဘယ်ဣရိယာပုနဲ့ပဲရှုရှုရှုရင်တရားရနိုင်ပါတယ်တရားလည်းတွေ့နိုင်ပါတယ်တရားတွေလည်းမြင်နိုင်ပါတယ်နော်ဒါကြောင့်မိမိတို့ဟာထိုင်တဲ့ဣရိယာပုဘုရားရှိမှသွားထိုင်မှတရားရှုမှတ်လို့ရတာမဟုတ်ဘူး ဘယ်နေရာမှာပဲရှုရှုရှုလို့ရတယ်ဆိုတာလေးကိုသဘောပေါက်ပြီးတော့ဒီတတိဥသိတဲ့စိတ်လေးအမြဲတမ်းကတ်ထားမယ်ဆိုရင်ပေါ့တတိလေးမြဲနေမယ်ဆိုရင် တခြားစိတ်ကြားစိတ်တွေဝင်နိုင်သေးရလားလုံးဝမကောင်းစိတ်တွေဘာမှမဝင်နိုင်တော့အဲဒီမှာစိတ်တွေစင်ကြယ်ပြီးတော့စိတ်ရဲ့ငြိမ်အေးမှုတွေပထမဦးဆုံးမရဘူးလားညာရတယ်တရားထုတ်တဲ့ပုဂ္ဂိုလ်တရားရှိမှနေတဲ့ပုဂ္ဂိုလ်ဟာမိမိရဲ့ ဘဝမှာစိတ်ရဲ့ငြိမ်မှုစိတ်ရဲ့ငြိမ်ချမ်းမှုတွေအများဆုံးရနိုင်တယ်နိဗ္ဗာန်မရသေးဘူးထားအောင်ဒီတရားတွေရှုမှတ်လို့တမာရိရပြီဆိုရင်စိတ်ရဲ့ငြိမ်းချမ်းမှုရနိုင်တယ်ဒါကြောင့်ယနေ့ဣရိယာပထာပိုင်းမှာသွားတဲ့ဣရိယာပုရက်တဲ့ဣရိယာပုထိုင်တဲ့ဣရိယာပုလျောင်းတဲ့ဣရိယာပုဘယ်ဣရိယာပုနဲ့ပဲဖြစ်ဖြစ်တတိဥစည်းတဲ့စိတ်ကလေးနဲ့မလွတ်တမ်းရှုမှတ်ပွားများအထုတ်နိုင်ကြခြင်းအပြင်မိမိတို့အလိုရှိအပ်သော ဆင်းရဲငြိမ်းရာနိဗ္ဗာန်ကိုမဉ္ဇဉ်ဖူဉ္ဇဉ်ဖြင့်လျင်မြန်စွာဆက်ရောက်၍မျက်မှောက်ပြုနိုင်ကြပါစေကုန်တည်း